အနိုင်ကြပါပြီသာသနာတော်သက်ကရေ2556ခုနှစ်လူတော်ဟောကောဇာသက်ကရေ1384ခုနှစ်ဘုရောဝတ္တန္တမိုးလာရာတိဝါကောင်လာဇန်ရှိရနေယနေ့ရွှေမင်းဝန်သာသနာရိပ်သာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူးကြတဲ့ဓမ္မမာမက တရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလှပေးလူမှာကတော့ခုတ္တကနိကေခုတ္တကပါဠပါဠိတော်မှာလာတဲ့မေတ္တာသုတ်တံတရားတော်တဲ့ဗာတရားတော်လေတရားတော်ဒီမေတ္တာသုတ်တံတရားတော်ကိုဘာကြောင့်ဟောရလဲဆိုရင် အာလုံး အချင်းချင်းမိသားစုတစုမှဖြစ်စေတအိမ်တွဲမှဖြစ်စေတကြောင်တွဲမှဖြစ်စေရက်ွက်တစ်ခုထဲမှဖြစ်စေတရွာတွဲမှတမြို့တွဲမှတနိုင်ငံအတွင်းမှနေထိုင်ကြတဲ့ပုဂ္ဂိုလ်များမိမိတို့နေထိုင်ကြစဉ်မှာဘဝမှာချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်နဲ့ဘဝခရီးကိုပျော်ပျော်ရွှင်ရွှင် နေထိုင်လိုကြတယ်ဆိုရင် မေတ္တာတရားအရေးမကြည့်ဘူးလားမေတ္တာအရေးကြီးတယ်အတူတကွနေထိုင်ကြပြီဆိုရင်တရားနဲ့တရားတရားပေါ်မှာတရားဒီမေတ္တာတရားတွေမထားနိုင်မပွားနိုင်ကြဘူးဆိုရင်တော့နှစ်ယောက်တည်းအတူနေပေမဲ့ချမ်းသာပါမလားမချမ်းသာဘူးအမြဲတမ်းပူလောင်နေမယ်အမြဲတမ်းဆင်းရဲနေမယ် ဒါကြောင့်ချမ်းချမ်းသာသာနဲ့ဘဝခီးလန်းကိုရှောက်လန်းလိုတဲ့ပုဂ္ဂိုလ်များဒီမေတ္တာတရားကိုအထူးလက်ကင်ထားဖို့မလိုအပ်ဘူးလားဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကဒီမေတ္တာတုတ်တာတရားတော်ကိုဟောကြားတော်မူခဲ့တယ်ဒီမေတ္တာတုတ်တာတရားတော်ကိုဘုန်းကြီးတို့အာလုံးဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်များခုခေတ်မှာဆိုရင်ကလေးလူကြီး အလုံးရွတ်ဖတ်တရေစဲနေတာပဲဒီမေတ္တာသုတ်တံဟာရွတ်ယုံလေးမဟုတ်ဘူးမြတ်စွာဘုရားကရွတ်ဖို့လေးတင်ဟောထားတာမဟုတ်ဘူးကျင့်ပွားဖို့မလုပ်ဖို့လေဟေးမေတ္တာတရားတော်ဒီအတိုင်းကျင့်ရမယ်ပွားများရမယ်အဲဒီလိုဟောကြားထားတဲ့အတိုင်းလိုက်နာကျင့်သုံးပွားများသွားမှသာတဦးနဲ့တဦး မေတ္တာဓာတ်တွေကုလူဆက်ဆံပြီးတော့ကိုယ်စိတ်နှစ်ပါးအေးချမ်းစွာဖြင့်ဘဝခရီးလမ်းကြီးမှာအတူတကွနေထိုင်ကြတဲ့ပုဂ္ဂိုလ်တွေတမိသားစုအတွင်းတကြောင်အတွင်းတရိပ်သားအတွင်းတမျိုးအတွင်းတရွာအတွင်းတနိုင်ငံအတွင်းဟောဒီကဘာကြီးမှာအတူနေထိုင်ကြတဲ့ပုဂ္ဂိုလ်တွေချင်းချင်းအေးချမ်းမှုတွေမရနိုင်ဘူးလားငြိမ်းချမ်းမှုတွေမရနိုင်ဘူးလားလောကကြီးမှာငြိမ်းချမ်းရေးငြိမ်းချမ်းရေးပြောဆိုနေကြတာ ဟောဒီမေတ္တာတရားတွေဒါတူပေါ်မှာတူထားနိုင်ရင်ဘာမှအခြားပြောဆိုဆွေးနွေးစရာလိုသေးလားလိုပါဘူးလိုအောင်မလိုတော့ဒါကြောင့်ဒီမေတ္တာသုတ်တံဒေသနာတော်နဲ့ဆက်ပြီးတော့ရှေးရှေးဆရာများကအချင်းနေတဲ့အနေအချင်းအချီးဂါထာချီးမွမ်းတဲ့ဂါထာနေရာဖြင့်ပထမနှစ်ဂါထာဒီမေတ္တာသုတ်တံမှာ12ဂါထာရှိပါတယ် ဆေဂါထာကမြတ်စွာဘုရားဟောထားတာရှေ့ကနဂါထာက ရှေးရှေးသူတော်ကောင်းများကနေပြီးတော့ချီးမွမ်းဂါထာဖြစ်နေရွတ်ပွားတာယတနုဘာဝတောယခနေဝတတန်တိဘိန္ဒနာယံမိစေဝနုယုဇံတောရတေန္တိဝမတ္တန္တိတောဒုက္ခံသူပရိသုတ်တော်သဗ္ဗပကိဉ္စီနပတ္တိ ဧဝမာတိကုဏုပေတံပရိဒံတံပနာမဟိဒါဘုန်းကြီးတို့မိမိအိမ်မှာတန်ဃာတော်များပြင့်တဲ့အခါတန်ဃာတော်များရွပွားတဲ့ဆရာရောမနာကြရဘူးလားမိမိတို့ကိုယ်တိုင်ရောအခုဖရာများဝတ်တက်ပြီးပြီဆိုရင်ဒီမေတ္တာသုတ်တံဒီအကြီးကာထာကို မရွပွားကြဘူးလား အဲဒီမှာယတံဥပဝတောယခာနေဝဓာသင်တိပိတနာယမိစေဝနုယောဇံတော်ရတိနိဝမတန္တိတောဒုက္ခံသူပရိသုတ္တောသပပကိစီနပတတိဧဝမာတိကုဏုပေတံပရိဒံတံပနာမဟိဟေဩသူတော်ကောင်းတို့ယတပရိဒံအချင်းမေတ္တာသောပရိဒယာတော်ဤ အနုဘဝတော်အစွမ်းရှိသောအနုဘောတော်ကြောင့်ယခာနအများတို့သည်ဝိဒနာကြောင့်မပွဲဖြစ်တဲ့အာယောအမျိုးမျိုးကို နေဝဒသင်တိမပြနိုင်ကြကုန်ဟောဒီမေတ္တာသုတ်တံပရိတရားတော်ရဲ့တကူရှိန်စွာအနုဘောကြောင့်နတ်ဘလူတွေကနတ်မြမနတ်ဘလူတွေကနေပြီးတော့ယုတ်ကစိုးနတ်တွေကနေပြီးတော့မိမိတို့ကိုကြောက်ဖွယ်လန့်ပွယ် ထိတ်လန့်ပွဲဖြစ်တဲ့အာယုံမျိုးမျိုးတွေကို မပြနိုင်ဘူးတဲ့ဒါမေတ္တာသုတ်ရဲ့အစွမ်းတော်ဘာရဲ့အစွမ်းလဲအနုဘဝေနံမေတ္တာသုတ်ဤအစွမ်းရှိသောအနုဘောတော်ကြောင့်ယခဏနာအများတို့သည်ဘေဒနာကြောင့်ပွဲပွဲဖြစ်တဲ့အာယုံအမျိုးမျိုးကိုနိဝန္တသင်္တိမပြနိုင်ကြကုန်ရတေတိဝနိညမပြခခသိအတ္တန္တိတော်ပြင်းရည်ခြင်းမရှိပဲ ယမိစေဝါကျင်မေတ္တာတုတ်ပရိတရားတော်၌သာလျင်ယမိစေဝါကျင်မေတ္တာတုတ်ပရိတရားတော်၌သာလျင်ရတ္တိဒိဝနိညမပြအခါခတ်တိအတ္တတေတော်ပြည့်ရည်ခြင်းမရှိပဲအနုယုဇံတော်ထတ်တလဲလဲဆွဲမြေရွပွားအထုတ်တော်သူသည်ပြည့်ခြင်းမရှိပဲနဲ့ထခါထခါဒီမေတ္တာတုတ်ပရိတရားတော်တွေကိုယွလင်းယွပွားရမင်း ရွယုံတယ်လားဆိုတော့ပွားလဲပွားများရမယ်အလည်းအထုတ်ရမယ်တဲ့အနုယုဇံတော်ထပ်တလဲလဲစွဲမြေယောပွားအထုတ်တော်သူသည်ဒုက္ခချမ်းညာတတသူပတိအိစေယပါဘိသုတ္တောအိပ်ပြောသည်ရှိသောကိစီတစုံတကုသောကိစီတစုံတကုသောပပအိမ်မဲဆိုရမယ်ဆိုကိုလည်းပဲနပတ္တိမမြင်မဲ့နိုင်ပါဘီ ဧဝအမာရိကုဏုပေတံဤသို့အစာရှိသောအကျိုးကုန်၏အာနိသင်နှင့်ပြည့်စုံသောတံပရိတံထိုမေတ္တာသုတ်ပရိတရားတို့ကိုမယံငါတို့သည်ပဏမကောင်းစွာမသွေရိုးပွားကြကုန်အံတည်းိကထာရဲ့အဓိပ္ပာယ်ကတော့ ဒီမေတ္တာတို့ပရိတရားတော်ကိုအမြဲမပြတ်ရွတ်ပွားနေတဲ့ပုဂ္ဂိုလ်ဟာနတ်တွေယောဂဇိုးတွေရဲ့ကြောင်းဝက်ပွဲအာယုံဆိုအမျိုးမျိုးတွေကို သူတို့မပြနိုင်တော့ဘူးတဲ့အဲဒီလိုမပြယုံမပြနိုင်ယုံတင်လားဆိုတော့ဒီမေတ္တာတို့ပရိတရားတော်ကိုအမြဲတမ်းယွတ်နေမယ်ပွားများ နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဣတိအခါမှာလေးပဲချမ်းချမ်းသာသာ အိပ်ဆက်ရမယ်တဲ့အိပ်ပျော်တဲ့အခါမှလည်းပဲချမ်းချမ်းသာသာအိပ်ပျော်လိမ့်မယ်တဲ့အိမ်မဲ့ဆိုးရမဲ့ဆိုးတယ်ခုဘုန်းကြီးတို့ယောဂီများမကောင်းတဲ့အိမ်မဲ့ဆိုးတွေလုံးဝမမြတ်မနိုင်တော့ဓမ္မေတ္တာသုတ်တံပရိတရားတော်တွေကိုရွတ်လို့ရွတ်ဆိုလို့ပွားများလို့အဲဒီလိုပွားများနေမယ်ဆိုရင်အဲ့ဒီအိမ်မဲ့ဆိုးရမယ်ဆိုးတွေလည်းမမြတ်မနိုင်ဘူးဒီလောက် အကျိုးဂုံရင်နေနဲ့ပြည့်စုံတဲ့ဟောဒီမေတ္တာ သုတ်တံပရိတရားတော်မြတ်ကိုရွတ်ဆိုပွားများကြစို့လို့အဲဒီလိုဒါရှေးရှေးသူတော်ကောင်းများက အချီးမဂါထာ အနေအားဖြင့်ရှေးပိုင်းနဂါထာဒါရွတ်ပွားတော်မူကြဟောကြားတော်မူခဲ့နောက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့မေတ္တာသုတ်တံကတော့ ကရဏီယမထာကုသလေနာယတတန္တံပဒံအဘိသမစ္စသေကောဥဇုဇံသူဟုဇုဇံသူဝဇောသတ္တမုတုအနာတိမာနီအဲဒီကရဏီယမှာစပြီးတော့မြတ်စွာဘုရားဆေကာထာဟောကြားတော်မူတယ်ဘဏ္ဍကာထာနဲ့အဲဒီမှာဘုန်းကြီးတို့ဒီရှေးရှေးသူတော်ကောင်းတွေကပြောတဲ့အထဲမှာရက်ခဏအများတွေက ပိဿနာကြောင်းမွက်တွေဖြစ်တဲ့အာယုံစိုးတွေမပြနိုင်တော့ဘူးတဲ့ဒါဘသူရဲ့အစွမ်းလဲဆိုရင်မေတ္တာတုတ်ရဲ့အစွမ်းဘသူအစွမ်းလဲဒီဒါမေတ္တာတုတ်ဟောရခြင်းရဲ့အကြောင်းအရာအထုပ်ပတ်တိလေးဟာအဲ့ဒီဟာမှာပါလာဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတာဝတ္ထိပြေမောစေတဝန်ကျောင်းမှာတရင်သုံးနေတော်မူစဉ်ဒါမေတ္တာသို့ဟောရခြင်းရဲ့အကြောင်းအရာလေးပဲ အဲ့ဒီအချိန်မှာဝါဥချိန်ခါကာလရောက်တော့ယဟန်တန်ဃာတော်များမြတ်စွာဘုရားထံကနေကမ္မထာများယူကမ္မထာယူပြီးတဲ့အခါတရားအထုတ်ပုံအထုတ်နည်းတွေနာယူပြီးပြီဆိုရင်အဲ့ဒီမှာအချို့ချို့ယဟန်တော်များကလည်းအစုဖွဲ့လိုက်ပေါ့အချို့ချို့ယဟန်တော်များကလည်းပဲမိမိတပါးတည်းဖြစ်စေနှစ်ပါးသုံးပါးဖြစ်စေအဲ့ဒီလိုတင့်လျော်ရာဖြစ်တဲ့စိတ်ဉာဏ်ရာနေရာဌာနရှာရှာပြီးတော့တရားများအထုတ်ကြ အခုဒီယဟန်တော်များဟာလည်းပဲဒီခါလဲမြတ်စွာဘုရားတန်ကမ္မဋ္ဌာန်းယူပြီးတော့အတွက်ဇာထဲမှာတော့ဟိမဝန္တာ တောင်ရဲ့ဒေါသပေါ့အဲ့ဒီမှာရေကန်နေပါလိမ့်နဲ့လည်းပဲအာလုံနေစရာနေခြင်းစပွဲပေါ့တောကအင်မတန်မှကောင်းအဲ့တော့နေရထိုင်ခင်းအနေအားဖြင့်တော့ဖြင့်အင်မတန်ပြည့်စုံနေပြီစိတ်နဲ့စိတ်ငြိမ်းနဲ့တရားဘာဝနာနဲ့အားထုတ်မယ်ဆိုရင်အားထုတ်လို့ရပြီဒါပေမဲ့ မိမိတို့စွမ်းခံဖို့အတွင်စွမ်းခံရွာရှိအောင်မှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာစွမ်းခံရွာရှာတော့အနီးနားမှာရှိတဲ့ရွာတရွာကိုသွားပြီးတော့တန်ဃာတော်များဆွမ်းခံကြတယ်တန်ဃာတော်ရှင်များများကလည်းပဲရှင်ဘုရားများအခုလိုဝါရင်းချိန်ခါကာလမိုးရင်းချိန်ခါကာလမှာအရှင်ဘုရားတို့ချားရီမကြွတော့ဘဲနဲ့ဒီမှာပဲတရင် သုံးပြီးတော့တရားဘာဝနာတွေအားထုတ်တော်မူကြပါဆွမ်းအဖြစ်တော်ဖြင့်ကြောင်းကြပူပင်တော်မမူကြပါနဲ့ဘုရားဆိုပြီးတော့ပညာလေး နောက်နီးနားမှာရှိတဲ့ရွာတရွာရောက်ပြန်တော့လေအဲ့ဒီလိုပဲပြမဖိတ်ကြတဲ့အခါကျတော့ကေဒီနီယာမှာတော့ဖြင့်ဆွမ်းလဲပြည့်စုံပြီနောက်ပြီးတော့နေရာထိုင်ခင်းအနေအချင်းလည်းပဲအမတန်မှစိတ်ငြိမ်နေအဲ့လိုစိတ်ငြိမ်တဲ့နေရာဌာနလေးရေနယ်လည်းပြည့်စုံနေဆွမ်းနယ်လည်းပြည့်စုံနေပြီနေရာထိုင်ခင်းလည်းပြည့်စုံနေပြီဆိုတော့မိမိတို့ဒီနေရာမှာတရားအထုတ်လို့ကောင်းမယ်ဆိုပြီးတော့ယဟန်တော်များ မိမိတို့နေရာထိုင်ခင်းလေးတွေပြုပြင်ပြီးတော့အဲ့ဒီမှာနေထိုင်ကြသတင်းသုံးကြတရားဘာဝနာတွေအားထုတ်ကြအဲ့လိုသီလနဲ့ပြည့်စုံတဲ့ယဟန်တော်ဒီသံဃာတော်ရှင်မြတ်ဒီကြွလာတော်မူတဲ့အခါကလန်းကြတော့အဲ့ဒီမှာရှိတဲ့ဘုံပစိုးယုတ်ကစိုးဆိုတဲ့နတ်တွေသံဃာတော်များရဲ့မြင့်မြတ်တဲ့နေရာအမြင့်ကနေရာလည်းမနေနေလို့မဖြစ်နောက်ပြီးတော့လေညာရက်စသည်ဖြင့်ပေါ့လေမနေတဲ့နေရာ အဲ့ဒီနေရာလေးတွေကိုရှောင်ပြီးတော့မိမိတို့နေရာထိုင်ခင်းလေးတွေစွန့်ခွာပြီးတော့ဟိုနေရာလေးသွားနေလိုက်ဒီနေရာလေးသွားနေလိုက်ဟိုနာငါမတ္တမတ္တဒီနာမတ္တမတ္တပေါ့ဒီတန်ခါတော်ရှင်မြတ်တွေဘယ်တော့မှပြန်ညမလဲပေါ့သူတို့ရှိတော့တော့ဖြင့်ခုကိုယ်နေရာထိုင်ခင်းလေးခွာပြီးတော့တခြားနေရာလေးမှာသွားပြီးခိတ္တယာယီနေရအဲ့တော့ဒီတန်ခါတွေပြန်သွားမှကိုယ်နေရာလေးကိုပြန်ပြီးနေရမယ်ဆိုတော့ အဲ့ဒီမှာအတီရကျနေစရာမရှိသေးတော့ဟိုနန်းလေးနေလိုက်ဒီနန်းလေးနေလိုက်ပေါ့သာသမီလေးတွေလက်ကဆွဲလို့ဒါအဲ့ဒီရုပ်စိုးနဲ့တည်းဆိုတာလည်းပဲဘုန်းကြီးတို့လူတွေလိုပဲသားတွေသမီးတွေနဲ့တို့မှရှိအဲ့ဒီလိုဆိုတော့နေရထိုင်ရတာက နေကိုနေနေကြနေရမဟုတ်တဲ့အတွက်အစင်ကမပြေအဲ့ဒီမှာဒီတန်ဃာတော်ဒီဘယ်တော့မှပြန်ကြမလဲဆိုပြီးတော့တမျိုးမျိုးညှို့ရင်းနဲ့နောက် တင်းလည်းရဲ့စသည်ကြံလာတဲ့အခါကျတော့ဩပြန်မဲ့အနေထားမတွေ့ရတော့တန်ဃာတော်ကြီးပြန်မဲ့အနေထားမျိုးကိုမတွေ့ရတော့တဲ့အခါကျတော့ငါတို့ဒီလိုကြာကြာကြီးမနေနိုင်ဘူးဒါတွေတမိတွေနဲ့အဲလိုမိုးတွင်းချိန်ခါကာလကြီးဟိုနေရာခုတ်ကနေရဒီနေရာခုတ်ကနေရမနေနိုင်အဲတော့ဒီတန်ဃာတော်တွေမနေနိုင်အောင် မင်းသူတို့ကိုခြောက်လှမ်းမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာကြောက်ဖွယ်လန့်ဖွယ်အာယုံစိုးတွေပြကြတန်ခါတော်ရှင်မြတ်ဒီညညအချိန်တရားဘာဝနာပွားများအားထုတ်ညဈဉ္ညာမကလေးတွေမှတ်နေတဲ့ကံမှာကြောက်ဖွယ်အာယုံစိုးတွေပြကြနောက်ပြီးတော့ကြောက်လန့်ဖွယ်ဖြစ်တဲ့အတန်ကြီးတွေနဲ့ခြောက်လှမ်းကြတယ်အဲ့လိုခြောက်လှမ်းကြတဲ့အခါကျတော့တန်ခါတော်ရှင်မြတ်ဒီအဲ့လိုလည်းမရဘူး အဲ့လိုလည်းပဲပြည့်ပြည့်ဝဝနစ်နစ်ချဲချဲအနာယူခွင့်မရတရားဘာဝနာတွေအထုတ်တဲ့ခံမှလည်းဒီလိုအတန်မျိုးကြီးတွေကြားလိုက်ရတော့ထိတ်လန့်တုံးလို့အဲ့ဒီမှာအနံ့နေဆိုပြန်တော့လည်းပဲမကောင်းတဲ့အနံ့ဆိုးတွေရှူရတဲ့အတွက်ကြောင့်မို့ကျမ်းမာကြီးတွေချွေရဲလာပြီးတော့တန်ဃာတော်ရှင်မြတ်တွေအိပ်ပြက်အစာပြက်ပြက်ပြီးတော့အဲ့ဒီမှာအသားရည်တွေဟာဝါဖန်ပြီးတော့ဖြစ်သွားဖြူဝါချူရောဖြစ်သွား အဲ့လိုဖြစ်တဲ့အခါကျတော့အဲ့ဒီမှာလာပြီလာကွယ်တန်ဃာတော်များဘုဘပြုကြတဲ့အခါကလည်းကြတော့မှတန်ဃာမထေကြီးကတန်ဃာတော်များရဲ့အနေအထားအရေးအစင်းကြည့်ပြီးတော့အသားအရည်တွေလည်းပဲတခါလေဖြူပါဖြူရောဖြင့်မျက်နှာတွေရောအားလုံးကခြုံကြပြီးတော့ပိန်ခြုံကြုံလင်းဖြစ်သွားတယ် မျက်တွင်းလေးတွေဆိုတာလည်းပဲဟောက်ပက်ကလေးတွေဖြစ်ကုန်တဲ့အခါကြတော့မှဘယ်လိုဖြစ်ကြလဲမေးတဲ့အခါကြတော့မှတပန်းစီတပန်းစီမိမိတို့အခုကြုံတွေ့ရတဲ့အကြောင်းအရာတွေညခါနေခါစသည်ထိတ်လန့်ပွဲကြောက်ရွံ့ပွဲအာယုန်တွေမြင်ရအတန်တွေကြားရအနံ့တွေနမ်းရှူရဒီအကြောင်းတွေပြောတဲ့အခါကြတော့မှငါတို့ဒီနေရာဟာမိမိတို့အတွက်ပฏิရူပဒေတာဝါဒအယမဟုတ်ဘူး ငါတို့နေတဲ့နေရမဟုတ်ဘူးဒီနေရာငါတို့တရားအထုတ်တဲ့နေရာမဟုတ်ဘူးပြန်ညဆိုဆိုပြီးတော့မြတ်စွာဘုရားထံပြန်ညစေတဝန်ကြောင်းအဲဒီမှာစေတဝန်ကြောင်းပြန်ရောက်ပြီးတော့မိမိတို့ရဲ့ဖြစ်ကြောင်းကုံစင်မြတ်စွာဘုရားကိုလျှောက်ပြီးတော့အခြားအခြားမိမိတို့နဲ့တင့်လျော်တဲ့နေရာရှိရင်တပည့်တော်တို့ကိုညွှန်ကြားပေးပါလို့မြတ်စွာဘုရားလျှောက်တော့မှမြတ်စွာဘုရားက ဒီယဟန်တော်တွေအတွက်ဆင်ញင်ပြီးတော့ကျွေးညံတော်နဲ့ကြည့်တဲ့အခါကျတော့သူတို့တရားရဖို့ဟာဒီနေရာမှလွဲ၍သူတို့အတွက်ဘယ်နေရာမှမရှိဘူးဒီနေရာဟာသူတို့အတွက်တရားရမယ့်နေရာပဲသူတို့တခြားနေရာတွေလျှောက်ပြောင်းသွားလို့မဖြစ်ဘူးဒီနေရာမှာအားထုတ်မှဒီနေရာမှာနေမှတရားရယောဂီတို့ယောဂီတို့ရှင်မင်းဝန်ရိတ်တာလာမှတရားပေါက်တရားရမှာအဲဒီမှာ ဟိုနေရာဒီနေရာတွေစိတ်ထဲမှာကူးမနေနဲ့တော့ခုမြတ်စွာဘုရားရှင်ဟာယဟန်တော်တွေအတွက်ကြည်လိုက်တယ်သူတို့ခုသူတို့ကိုယ်တိုင်အထုတ်ခဲ့တဲ့နေရာဒီနေရာငါတို့ပฏิတုပါဒေတာမဟုတ်ဘူးလို့ထင်ပြီးတော့ပြန်လာဒီနေရာမှာအထုတ်လို့တော့ငါတို့တရားရမှာမဟုတ်ဘူးဆိုပြီးပြန်လာတာခုမြတ်စွာဘုရားညံတော်နဲ့ကြည်တော့သူတို့နေရမယ့်နေရာဟာတခြားနေရာလားအဲ့ဒီနေရာလားတခြားနေရာသွားလို့တရားရပါမလား အခုသူတို့ကြောက်ရွံ့ထိတ်လန့်ပြီးတော့နေတဲ့နေရာမဟုတ်ဘူးဆိုပြီးပြန်လာတဲ့နေရာဟာသူတို့အတွက်တကယ့်ကိုပฏิရူပတရားရမယ်နေရာအဲဒီမှာမြတ်စွာဘုရားက ပြန်လွတ်တာပြန်ညာဆိုတော့ကိုတော်ကြီးသူမျက်နှာကြည့်လိုက် ကိုမျက်နှာကြည့်လိုက်မပြန်ညင်ညာဘူးအဲဒီမှာအဲ့ဒီပြန်ရင်အခုလိုပဲကြောက်ရွံ့ထိတ်လန့်ပွဲတွေမြင်ရတွေ့ရမယ် မကောင်းတဲ့အနံ့တွေရှူရမယ်မကောင်းတဲ့အတန်တွေကြားရမယ်ဒါပေမဲ့လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအမိရှိနေတာဆိုတော့ခက်နေအဲ့ဒီမှာမြတ်စွာဘုရားကချက်သားတကူတင်တို့အတွက်ငါဘုရားဟောဒီမေတ္တာသုတ်တံပရိတရားတော်သင်ကြားပေးလိုက်မယ်တဲ့ဒီမေတ္တာသုတ်တံပရိတရားတော်ဟာသင်တို့အတွက်အဆောင်လဲဟုတ်တယ်ကမ္မထမ်းလဲဟုတ်တယ်ဒါကိုရော့ရွတ်ဖတ်တဲ့စေနောက်ပြီးတော့ ဒီမေတ္တာသုတ်တံဒေသနာတော်အတိုင်းပွားများဒီတိုင်းပွားများသွားလို့ရှိရင်နောက်ဆုံးကိလေသာအသောကုန်ခံပြီးတော့ယဟန္တာထိအောင်ဖြစ်နိုင်တယ်ဒါမိမိတို့အတွက်ကမ္မထမ်းပဲဆိုပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာအခုယတ္တနုဘဝတောယကနိဝတတန္တိဘိတနံနဲ့ကရဏီယမထကုသရေနာယတတန္တံပဒံအဘိသမစ္ဆာ ဘေကောဥဇုသာသူဟုဇုသာသူဝဇောသတ္တမုဒုအနတ္တိမာနိတန္တုတကောသာသူဝရောသာအပကိဉ္စောသတံလဝုကံဟုတ်တိတန္တိန်တရိယောသာအပတန္တိန်တရိယောသာနိဘကောသာအပကာဘောကုလေသောအနနုကိန္တောနသဂုတ်တမသရိကိဉ္စီယေနဝိညုပရေဥပဝရေယော ဒုက္ခိနောဝါခေမိနောဟောတုတပ္ပတတ္တဘဝန္တုဒုက္ခိတတ္တမြတ်စွာဘုရားအဲ့ဒီနှစ်ဂါထာခွဲဘုရားရှင်ကိုရောမြတ်ကြီးကမေတ္တာပွားများမဲ့မေတ္တာတရားတွေပွားများမဲ့မေတ္တာကမ္မထာဏီပွားများမဲ့ပုဂ္ဂိုလ်ဤရှေ့ဥစွာပေါ့ရှေ့ဖို့ကကျင့်ရမယ်ကျင့်ဖို့တရားမေတ္တာပုတ်ပင်ကမ္မ ပฏิပဒါတဲ့မေတ္တာတရားတွေပွားများတော့မယ်ဆိုရင်ရှေးဥစွာပြည့်စုံထားရမယ်ရှေးဥစွာကျင့်ရမယ်အကျင့်35ပါးဘယ်နှပါးပါလိမ့်မယ်အဲ့ဒီ35ပါးကိုမြတ်စွာဘုရားကရှေးဥစွာဟောတာပြီးမှမေတ္တာပွားပုံတွေကိုဟောမှာ အခုဘုန်းကြီးရုပ်ပြလိုက်တဲ့ကရဏီယမတ္တကုသလိနာယတာတန်တံပဒံအဖိသမစ္ဆာဘေကောဥစုသသူဟုစုသအသူဝဇောသတ္တမုဒုအနာတိမန္နိတန်တုံတကောသသူဝရောသအပကိဇောသတံလဝုကဝုဒ္ဓိတန်တိတရိယောသနိပကောသအပကဘောကုလေသွာနနုကိန္တောနသခုဋ္ဌမာသရိကိဉ္စီယေနဝိညုပရိဥပဝရိယော ဒီနှစ်ဂါထာကွဲဟာမေတ္တာပုပ်ဝင်ကပုပ္ပဘာကပရိပဒာတဲ့မေတ္တာရဲ့မေတ္တာတရားတွေပွားများတော့မယ်ဆိုရင်ရှေ့ဖို့ကကျင့်ရမယ်အကျင့်35ပါးဘယ်နှပါးလဲဟောဒီနှစ်ကာထာကွဲဖြင့်မြတ်စွာဘုရားဟောကြားတာတကယ်တော့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်တွေတွင်ပြည့်စုံရမှလားဆိုတော့မဟုတ်ဘူး ဘာဝနာတရားတွေပွားများတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပုပ္ပဘာကပရိပရာပဲသမထဘာဝနာပွားတဲ့ပုဂ္ဂိုလ်လည်းဒီ15ပါးပြည့်စုံရမှာပဲဝိပဿနာဘာဝနာတရားပွားများတဲ့ပုဂ္ဂိုလ်လေးပဲဒီရှေ့ကနေပြီးတော့ကြိုတင်ပြီးတော့ဒီ15ပါးမပြည့်စုံရဘူးလားဟေးအဲ့ဒီ15ပါးဘုန်းကြီးတို့ယောဂီများဒီမေတ္တာဘာဝနာပွားတော့မယ်ဆိုရင်ပထမအဦးဆုံးပြည့်စုံရမယ် ဟောဒီဝိပဿနာဘာဝနာတရားတွေပွားများအားထုတ်တော့မယ်ဆိုရင်လည်းပဲပြည့်စုံရမယ်ကရဏိယမတ္တာကုသလေနာယတတန္တံပတံအဘိသမစ္ဆာတန္တံငြိမ့်သက်စွာတတ်သောယံပရံအကျဉ်နိဗ္ဗာန်တရားမြတ်သည်အဋ္ဌိရှိပါ၏တံပရထိုတရားမြတ်ကိုအဘိသမစ္ဆာမဉ္ဇဏ်ပူဉ္ဇဏ်ဖြင့်ဆက်ရောက်၍ဝိဟရိတုကာမေနချမ်းချမ်းသာသာနေလိုသော အတ္တကုသလေနံမိမိအကျိုးစီးပွားမိမိ၏အကျိုးစီးပွား၌ကျွမ်းကျင်လိမ္မာသောအမျိုးကောင်းသာအမျိုးကောင်းသမီးသည်ကရဏိယပြုကျင်ရမည်မိမိရဲ့အကျိုးစီးပွားကိုလိုလားတဲ့ပုဂ္ဂိုလ်ပေါ့တကယ်နိဗ္ဗာန်ချမ်းသာမြတ်ကိုတကယ်လိုလားတဲ့ပုဂ္ဂိုလ်ဆိုရင်တဲ့ဒီကျင့်တွေအလုံးပြုကျင့်ရမယ်အဲ့ဒီပြုကျင့်ဖို့အတွက်သကောစာ စွမ်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့လုံလာပြောစီစွမ်းရည်နဲ့ပြည့်စုံသည်လေးအတ္တဖြစ်ရ၏တကယ်နိဗ္ဗာန်ချမ်းသာကိုတကယ်လိုလားပါလေတကယ်မတရားဖို့တရားတွေကိုတကယ်မျက်မှောက်ပြုလိုပါလေတကယ်ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့ဒီအမှန်တရား၄ပါးကိုတကယ်ကိုအရိယာမဉ္ဇဉ်နဲ့ကိုယ်တိုင်သိဉင်လိုပါတယ်ဆိုရင် တက်ကောစာအဲ့ဒီသိမြင်နိုင်တဲ့သီလအကျင့်တမာတိအကျင့်ပညာအကျင့်တွေကိုကြင်ကြံအားထုတ်နိုင်တဲ့စွမ်းရည်ရှိဖို့မလိုဘူးလားအဲ့ဒီကြင်ကြံအားထုတ်နိုင်တဲ့စွမ်းရည်မရှိဘဲနဲ့ထိုင်ပြီးတော့ဘုရားရှိမှတွတ်တွတ်တွတ်တွတ်ဆူတောင်းနေုံနဲ့ရပါမလားမရနိုင်ဘူးဒါကြောင့်မို့သက်ကောတဲ့ပထမပြည့်စုံရမယ်တရားထဲမှာစွမ်းနိုင်ရမယ် ဘာကိုစွမ်းနိုင်ရမှာလဲဆိုရင်သီလအကျင့်တွေကိုကျင့်စွမ်းနိုင်ရမယ်အမလေးကိုကအစာရင်ယောဂရှိနေလို့သီလတော့ဆောက်တည်ခြင်းမှာရဲ့အဲ့လိုပုံကူမျိုးသီလအကျင့်မှမကျင့်နိုင်လို့ရှိရင်ဒီနေ့ပါချမ်းသာဘယ်တော့မှမရနိုင်ကဲတမာရီအကျင့်ပညာအကျင့်တွေတမာရီအကျင့်တွေပညာအကျင့်တွေတော့ကျင့်ကြံနဲ့ကျင့်ကြံပါရင်ဒါပေမဲ့ဒုနာနေလို့ခန္ဓာနေလို့ရိတ်တာမလားနိုင်ဘူးအဲ့ဒီပုဂ္ဂိုလ် နိဗ္ဗာန်တရားတွေရနိုင်ပါမလားမတရားဖို့တရားတွေရနိုင်ပါမလားမရနိုင်ဘူးတကယ်အဲ့ဒီနိဗ္ဗာန်ချမ်းသာကိုတကယ်လိုချင်နေဆိုရင်တကောသီလအကျင့်တမာရီအကျင့်ပညာအကျင့်တွေကိုကျင့်ကြံအားထုတ်နိုင်တဲ့စွမ်းရည်မရှိရဘူးလားနံပါတ်1နောက်နံပါတ်2ဥစုစာကိုနှုတ်နှစ်ပါးဖြောင်းစင်းသီလီအတ္တဖြစ်ရ၏နံပါတ်3သူဟုစုစာ တို့စုစမ်းမနောဒွါရအာကောင်းစွာ ဖြောင်းဆင်းသည်လီအတ္တဖြစ်ရ၏တဲ့ဥစုစသူဟုစုစဥစုစက ကိုယ်နဲ့နှုတ်ဖြောင်းဆင်းရသူဟုစုစဆိုတာကစိတ်ပါဖြောင်းဆင်းရကိုယ်ရောနှုတ်ရောစိတ်ရောတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာမေတ္တာကမ္မထမ်းပဲအားထုတ်အားထုတ်ဝိပဿနာဘာဝနာပဲအားထုတ်အားထုတ်အဲ့ဒီပုဂ္ဂိုလ်ဟာကိုယ်ရောနှုတ်ရောစိတ်ရောဟာ ဖြောင်းဖြောင်းမှတ်ဖို့မလိုအပ်ဘူးလားဖြောင်းမှတ်ဖို့လိုအပ်တယ်မာယာတာထေယကိုယ်မှမရှိတဲ့ဂုဏ်တွေကိုအရှိလုပ်ပြီးတော့လူထင်ကြည့်အောင်မလုပ်ရဘူးကိုယ့်ရဲ့အပြစ်တွေကိုလည်းပဲမသိအောင်ဖုံးကွယ်မထားရဘူးစိတ်နေစိတ်ထားအကုန်လုံးဖြောင်းမှရတယ်အဲ့ဒါတရားအားထုတ်တဲ့ပုဂ္ဂိုလ်ဘာလုပ်တဲ့ပုဂ္ဂိုလ်လဲ မိမိရဲ့ကမ္မထမ်းဆရာပေါ်မှာလည်းစိတ်ထားဖြောင့်မတ်ဖို့မလိုဘူးလားမိမိနဲ့အတူနေအာထုတ်ဖို့အာထုတ်ဖက်ဖြစ်တဲ့ပုဂ္ဂိုလ်တွေပေါ်မှာရောစိတ်ထားဖြောင့်မတ်ဖို့မလိုဘူးလားဒီလိုမဟုတ်ဘဲနဲ့တခါလေကိုယ့်ကိုအထင်ကြီးစေခြင်းသာတို့ကိုယ်မှမရှိတဲ့ဂုဏ်တွေကိုအရှိလုပ်ပြီးတော့အဲ့ဒီမှာပြောဆိုနေတာတို့ဝါကြွားနေတာတို့မိမိရဲ့အပြစ်တွေမကောင်းမှုတွေပြုထားတဲ့အပြစ်တွေကိုတော့ဖုံးကွယ်နေတာတို့ အဲ့ဒီလိုဆိုရင်ဒီပုဂ္ဂိုလ်စိတ်ဓာတ်ဖြောင့်မတ်တာလားကောက်ွယ်တာလားဒီအဲ့ဒီတရားအားထုတ်တဲ့ပုဂ္ဂိုလ်မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာအဲ့လိုစိတ်နေစိတ်ဓာတ်တွေရောအကုန်လုံးဖြောင့်မတ်ဖို့မလိုအပ်ဘူးလားကာယကံလည်းဖြောင်းရမယ်ဝစီကံလည်းဖြောင်းရမယ်မနောကံရောပါတယ်လေဖြောင်းရမယ်ကာယကံမိမိကိုယ်မူရာတွေလည်းမကောင်းမှုတွေမပြုတ်အောင်ဖြောင်းရမယ် ဝစီကံလည်းဖြောင့်မတ်ရမယ်မနောကံလည်းပဲယောဂီပုဂ္ဂိုလ်ဘာလို့ရမှာလဲအေးဖြောင့်မတ်ရမယ်ခောက်ခွေမနေရဒါကြောင့်မို့ဒီမှာရှစ်လုံးဘွယ်လေးတွေကိုအဲ့ဒီမှာစီထားအင်းငင်းရမှာနိဗ္ဗာန်ရွှေပြည်ရည်တန်စိတ်ထားကြိုးစားရမည်ကြိုးစားမယ်ဆိုတာစောစောကပြောတယ်သီလအကျင့်သမာဓိအကျင့်ပညာအကျင့်နေနိဗ္ဗာန်ကိုတကယ်လိုလားရင်ကြိုးစားရမယ်ကိုယ်နှုတ်နှစ်ပါးဖြောင့်ထားတည်ကြည်ကိုယ်လည်းကိုယ်ရောနှုတ်ရောဖြောင့်ရမယ် စိတ်ကိုလည်းအမြဲဖြောင်းရမယ်ဥစုဇာသူဟုစုဇာကဲဒါလေးဆိုဟိငိမ့်ယာမံနိဗ္ဗာန်ရွှေပြည်ရေတံစိတ်ထားကြိုးစားရမည်ကိုယ်နှုံနှစ်ပါးဖြောင်းထားတည်ကြည် စိတ်ကိုလည်းအမြဲဖြောင်းရမည်ဒီငိမ့်ရမှန်နိဗ္ဗာန်ရွှေပြည်ရည်တန်စိတ်ထားကြိုးစားရမည်ကိုယ်နှုံနှစ်ပါးဖြောင်းထားတည်ကြည် စိတ်ကိုလည်းအမြဲဖြောင်းရမည်တန်ယောဂီပုဂ္ဂိုလ်များဒီမေတ္တာဘာဝနာ မပွားများခင်ကျွတ်တင်ပြီးတော့နံပါတ်1ပြည့်စုံရမှာဘာဝနာတရားတွေဝိပဿနာဘာဝနာတရားတွေမပွားများခင် ပြည့်စုံရနံပါတ်1ကသက်ကောစာသီလအကျင့်တမာရီအကျင့်ပညာအကျင့်တွေကိုတကယ်ကိုကိုယ်နဲ့အသက်ကိုမငဲကွက်ပဲကြိုးစားအားထုတ်နိုင်တဲ့စွမ်းရည် မပြည့်စုံပါဘူးလားနံပါတ်2ကိုယ်ရောစိတ်ရောဖြောင့်မတ်မှု မရှိရဘူးလားသူဟုစုစာနံပါတ်3စိတ်ရောမဖြောင့်မတ်ရဘူးလားအလုံးဖြောင့်မတ်ရမယ်နောက်တကနံပါတ်4ကသူဝစောစပညာရှိသူတော်ကောင်းတို့ကဆိုဆုံးမသည် ရှိသော နာယူလွဲတဲ့ပုဂ္ဂိုလ်သည်လေအတ္တဖြစ်ရ၏မိမိပေါ်မှာပညာရှိသူတော်ကောင်းတွေက ဆုံးမလာလို့ရှိရင်အဲ့ဒီဆုံးမတဲ့စကားကို နာယူလွယ်ရမယ်တဲ့နာယူလွယ်ရဆုံးမတဲ့စကားကိုနာယူဖို့ခက်ခဲနေတဲ့ပုဂ္ဂိုလ်ဆိုရင်တရားရနိုင်ပါမလားတရားနိုင်ဘူးဆရာသမားကဒီလိုနေရမယ်ဒီလိုတန်းရမယ်ဒီလိုရှုရမယ်ဒီလိုပွားရမယ်ဒီလိုကျင်ပွားရမယ် ဈဉ္ညာမတေရှုမယ်ဆိုရင်လည်းပဲဒီလိုဒီလိုရှုရမယ်မျက်စိကိုလည်းစက္ကုံတရီချထားရမယ်လက်ကလေးကိုလည်းပန်းရမယ်မိမိရှုမရမယ်အာယုံစီကိုစိတ်ကိုရှေ့ရှုညွတ်စေပြီးတော့မိမိဒီလိုကြွတဲ့အခိုင်လေးမှာဒီလိုရှုရမယ်လမ်းတဲ့အခိုင်မှာဒီလိုရှုရမယ်ချတဲ့အခိုင်မှာဒီလိုရှုမှရမယ်လို့ဆရာသမားဆုံးမထားတယ်အဲ့ဒီဆရာသမားရဲ့အဲ့ဒီဆုံးမကိုနာယူပြီးတော့လိုက်နာကျင့်သုံးလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တရားကြီးမြန်မြန်မတွေ့နိုင်ဘူးလား ဟာဒီလိုမဟုတ်ဘဲနဲ့မိမိကအိုးငါဟိုတော့ငါငငယ်တော့ငါဓမ္မမဟုတ်ဘယ်မှာတရားနာတော့ငါဘယ်မှာတရားဟောတဲ့ဆရာတော်ကဘယ်လိုအားထုတ်ရမလဲပြောတယ်ဟာဒီလိုတော့ဟုတ်မှာမဟုတ်ပါဘူးဆိုပြီးတော့ဒီလိုဆုံးမတဲ့စကားမနာယူပဲနဲ့အဲ့ဒီပုဂ္ဂိုလ်ကိုယ့်ဟာကိုယ်ပဲကိုလုံးနေကြအတိုင်းလုံးမယ်ဆိုပြီးလို့ရင် တရားရပါမလားမရဘူးလေအဆိုဆုံးမတဲ့စကားဆိုတာ ဆရာသမားဆုံးမစကားကိုပဲအဲ့ဒီမှာနာယူဖို့အမြဲတမ်းစောင့်နေရတယ်ဘုန်းကြီးတို့မြတ်စွာဘုရားရဲ့မားတော်ဖြစ်တဲ့ရှင်ရာဟုလာအဲ့ဒီရှင်ရာဟုလာဟာမနဲ့မိုးလင်းပြီဆိုရင်သဲကိုလက်နဲ့တဆုပ်ဆုပ်ပြီးတော့ဆရာသမားများရဲ့အဆုံးအမကိုဒီသဲစုနဲ့အမျှနာယူပါရစေ။ကဲအဆုံးအမကို နာယူကျင်တာလားမနာယူကျင်တာလား။ တဲစုနဲ့အမျှဆိုတော့နည်းနည်းလေးလားအများကြီးလားအများကြီးကိုနာယူခြင်းအခုဘုန်းကြီးတို့ယောဂီများကတစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်တတိပေးလိုက်ရင်ဒီဘုန်းကြီးကငါအကြီးတဲ့အပြစ်ရှာနေဘု து အပြစ်ရှာတာတော့ငါအကြီးတဲ့အပြစ်ရှာနေတာသူများတော့မပြောဘူးငါတော့ပြောတာဟိုမှာတခြားလူတွေလည်းစကားပြောတာအခုငါကြပြောတယ်ဟုတ်တာပေါ့တခြားလူတွေစကားပြောတာဒီဘုန်းကြီးမြင်မှမမြင်မယ် ကိုစကားပြောတာမြင်ပြီဆိုတော့ကိုကိုပဲပြောရတာပေါ့ကိုကလည်းပဲတခြားပုံကိုယ်တွေလိုမှပုံရှုပ်ွယ်ရှုပ်မပြောတာပဲဒီဘုန်းကြီးစီလာပြောတော့ပြောတော့တာပေါ့အဲ့ဒါကိုကလည်းမရှောင်ဘူးမရှောင်မဲနဲ့ငါကြီးတဲ့ပြောတယ်ဆိုတော့ဘယ်လိုဖြစ်တော့မလဲအဲ့တော့အဆုံးမနာယူခြင်းတဲ့ပုဂ္ဂိုလ်ဆိုတာကဆရာသမားကကိုအစင်မပြေလို့ကိုနေတာကိုပြောတာကိုလှုပ်တာ မသိတော်လို့ပြောရင်အဲ့ဒီဆုံးမတဲ့စကားကို တသွင်မတိန်နာယူမယ်ဆိုတဲ့စိတ်လေးရှိအဲ့လိုနာယူဖို့လွယ်ကူပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်တရားတွေမြန်မြန်မရဘူးလားမြတ်စွာဘုရားလက်ထက်ကပုထိလမထေရကြီးလေပိဋကသုံးပုံကိုထုံးလုံးမူရေလိုနှောက်တမ်းမြောက်ပြီးတော့သူ့ရဲ့တပည့်တန်ဝကယဟန်ပရိသတ်900ကိုစာပေပို့ချပြီးတော့ပေးနေတဲ့မထေရကြီးပဲ ပရိယတိတာဝန်ကိုကြည်ရွပြွန်ပြွန်ထမ်းဆောင်နေတဲ့မထေရကြီးစာပေကျမ်းကအင်မတန်နှံ့ဆက်ပြည့်စုံတဲ့မထေရကြီးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတွေ့တဲ့တွေ့တဲ့အခါဘုရားရှင်ထံသွားပြီးတော့ဥချတဲ့အခါဝတ်ပြုတဲ့အခါမျိုးမှာမြတ်စွာဘုရားကဒုက္ခပုထိလာလို့ဒီလိုခေါ်တယ်ဒုက္ခဆိုတာပါဠိလိုမြန်မာလိုဆိုတော့အချီးနှီးပေါ့အချီးနှီးဆိုတော့လကားပေါ့အလကားပုထိလာကြီး ဆိုလိုရင်းကတော့ခက်ကြမ်းကြမ်းပြောရင်တော့အလကားကောင်းကြီးဒီလိုပြောလိုက်တာအဲလိုဆိုတော့တစ်ချိန်ကနှစ်ချိန်နှစ်ချိန်ကသုံးချိန်လောက်ဘုရားရှင်ကိုရောမြတ်ကြီးမိတ်ရှိတော့ပုထိလာစဉ်းစားလေငါတရားအလုပ်အာမထုတ်လို့သာငါ့ကိုမြတ်စွာဘုရားကတုတ်ဆလို့ခေါ်နေခြင်းဖြစ်တယ်ငါတရားအထုတ်မှပဲဆိုပြီးတော့အဲ့ဒီမှာမိမိရဲ့တပည့်ပရိသတ်တွေကိုမိမိနေ့စဉ်စာပေပူချနေကြအတိုင်း ။နှလုံးပို့ချပြီးတဲ့အခါမှာနောက်ဆုံးစာပေပို့ချပြီးတဲ့အခါအဲ့ဒီဇာတင်သားစံလိုက်တန်ဃာတွေရှေ့ကနေမိမိရှေ့ကနေထားပြီးကြောင်းထဲကထွက်သွားတဲ့အချိန်မိမိလည်းပဲသူတို့နဲ့အတူနောက်ကတပိတ်တလုံးသင်္ကန်းသုံးတယ်ကိုတခါလေလွယ်ပြီးတော့အဲ့ဒီမှာကြောင်းကနေထွက်သွားတော့တာဘယ်တပိကိုမှအတိမပေးခဲ့ဘူးဘယ်ပုဂ္ဂိုလ်ကိုမှလည်းပဲအတိမပေးခဲ့ဘူး အဲ့ဒီမှာကျောင်းတိုက်ကထွက်သွားပြီးတော့တွန်းရကျောင်းတစ်ကျောင်းမှသွားပြီးတော့အဲ့ဒီမှာမထေရထံသွားပြီးတော့တပည့်တော်ကိုတရားပေးပါသွားတောင်းတာအဲ့ဒီမှာမထေရကအဲ့ဒီနေရာမှာတွန်းရကျောင်းမှာသတင်းသုံးနေကြတဲ့ယဟန်တော်အားလုံးဟာယဟန်တာမထေမြတ်တည်းကြီးတယ်ပဲကိလေသာကင်းတော်မူတဲ့ယဟန်တာနောက်ဆုံးဗာမဏိငယ်လေးယဟန်တော်ဒီကိုဝေယဝဆပြုနေတဲ့သာမဏိငယ်လေးရှိတယ်အဲ့ဒီသာမဏိငယ်လေးကိုယ်တိုင်လေးယဟန်တာပဲ ဒါနဲ့ဒီပုထိလမထေကြီးဟာစပေရမှာအင်မတန်တက်ကြွတော့စပေမှန်နေရှိဒီစံမှန်နေရှိနေလို့ရှိရင်သူတရားတွေမတိုးတက်ဖဲနေလိမ့်မယ်ငါတိပြီးငါတက်ပြီးလို့စိတ်ကထင်ပြီးတော့ညွှန်ကြားတဲ့အတိုင်းမလိုက်နိုင်ရင်သူတရားတွေကြာလိမ့်ဒါကြောင့်သူမှန်နေကြအောင်လုံးမပဲဆိုပြီးတော့အဲ့ဒီမှာတန်ခါမထေကြီးကဒုတိယမထေတန်ညွှန်လိုက်တယ်ဒုတိယမထေကတတိယမထေအဲ့ဒီလိုအဆင့်ဆင့်တရားပေးဖို့ညွှန်လိုက်တာနောက်ဆုံး ဟိုးကိုရင်တံမဏိငယ်လေးသင်္ကန်းချုပ်နေတဲ့ကိုရင်တံမဏိငယ်လေးစီရောက်ပါအဲဒီကိုရင်တံမဏိငယ်လေးစီရောက်သွားတော့ဒီပုထိလမထေကြီးနော်တပည့်ပြိတ္တ900ကိုစာပေပို့ချနေတဲ့မထေကြီးဟာရိုးရိုးသေးသေးပဲအဲဒီမှာတံမဏိငယ်လေးထံသွားလက်အုပ်လေးချီပြီးတော့အဲဒီမှာငါရှင်တံသူတော်ကောင်းတံမဏိငါ့ကိုတရားပေးပါအဲ့ဒီမှာကိုရင်သာမဏေလေးကလည်းအကြီးမသင်္ကန်းလေးချုပ်နေရင်ကနေပြီးတော့အဲ့ဒီမှာဘေးလေးကိုသာချပြီးရှင်ဗျာလက်ဦးလေးချီပြီးဒီလိုမလုပ်ပါနဲ့ဗျာ တပည့်တော်ဟာအရှင်ဘုရားရဲ့အကြောင်းတိုက်ထဲမှာအရှင်ဘုရားရဲ့ဝေယဝဆပြောရရင်ကတော့ဝေယဝဆတပိတ်ဆေးကြောပြီးတော့ထွေးကန်ဆေးကြောပေးနေရတဲ့တပည့်ငယ်လေးရဲ့အနေထားရှိပါတယ်ဗျာအရှင်ဘုရားမြန်လည်းပဲပြည့်ရတ္တိဇာပေတွေအလိုကျွမ်းကျင်နေပြီဖြစ်တဲ့အတွက်ကြောင့်မို့ရှင်ဘုရားများနဲ့ကိုယ်တိုင်အားထုတ်မယ်ဆိုရင်အားထုတ်လို့ရပါတယ်လျှောက်တဲ့အခါအရှင်တာမဏေတဲ့ဆရာမပြပါတယ်လေနီးမကြဘူးတဲ့ဆရာလိုတယ် ဘာမဆိုဆရာလိုတယ်အဲဒါကြောင့်မို့ဆရာမပြတ်နေမကြဘူးဒါကြောင့်ငါ့ကိုရတရားပေးပါလို့တောင်းတယ်တာမဏေငယ်လေးကလည်းဆင်ញင်ကြည့်လိုက်တော့နောက်ပြောင်းเสียရမရှိတော့သူအငယ်ဆုံးဖြစ်ရှင်းရှင်းကယဟန္တာမထေမြတ်ကြီးတွေဆရာဆရာတွေကလည်းပဲသူ့ထံကိုရောက်အောင်မို့လည်းပဲအချင်းချင်းကနေပြီးတော့တခါနဲ့မအားသေးတာနဲ့ပဲအဲ့ဒီမှာအဆင့်ဆင့်လွှဲလိုက်တာသူ့ထံရောက်သူလွှဲเสียရမရှိတော့ဘူးဆိုတော့ရှင်ဗျာတဲ့ တရားအားထုတ်တယ်ဆိုတာဟာဆိုဆုံးမတဲ့စကားနာယူလွယ်မှဖြစ်မယ်ဗျာတဲ့သူဝဆဆိုဆုံးမလွယ်ကူရမယ်တဲ့သူဝဆောဆငါရှင်နဲ့ငါရှင်ပြောတဲ့စကားကိုနှခွန်းမပြောရပါဘူးတဲ့တခွန်းနဲ့လိုက်နာပါမယ်တဲ့ဘုန်းကြီးတို့ယောဂီများလိုက်နာတဲ့ပုဂ္ဂိုလ်ဆိုတာနှခွန်းပြောเสียရလို့သလားမလို့တခွန်းပဲ ဒီနေ့ပြောလိုက်တဲ့စကား तू တောက်လျှောက်ဘယ်တော့မှမလုပ်တော့အဲ့ဒီမှာဒီစကားမပြောနဲ့တော့ဆိုမပြောတော့ယောဂီတွေနဲ့တခါနဲ့တရားမကြိုးစားတဲ့ပုဂ္ဂိုလ်တွေနဲ့မယောနှောနဲ့ဆိုမယောနှောတော့အဲ့လိုကိုလိုက်နာအဲ့လိုကိုလိုက်နာတဲ့ပုဂ္ဂိုလ်ကြမှာတရားတွေကလည်းတိုးတက်တာအခုလည်းပဲငါရှင်ပြောတဲ့စကားကိုနှစ်ခွန်းမပြောရပါဘူးတစ်ခွန်းနဲ့လိုက်နာပါမယ်ဒီလိုဆိုရင်အရှင်ဘုရား ဟိုမြင်နေရတဲ့ရေကန်ကြီးတဲ့စဉ်းစားမှဆိုပြီးဆင်းခိုင်းတာပဲချက်ချင်းပဲအဲဒီမှာဆင်းခိုင်းတော့ဒီပုထင်လမထေကြီးဟာလည်းပဲဒီတိုင်းဆင်းသွားတာသင်္ကန်းတောင်မမပါအဲဒီမှာပေါင်လည်လောက်ရောက်ပြီဆိုမှအရှင်ဘုရားပြန်ကြွခဲ့တော့ပြန်ခေါ်တာပြန်ပြီးသောရကမတက်ဘူးပြန်ပြီးတက်လာအရှင်ဘုရားတဲ့ဒီလောက်ဆိုရင်အရှင်ဘုရား ပြောဆိုတဲ့စကားကိုနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တရားမြန်မြန်ရနိုင်ပါတယ်တဲ့ အဲတော့တရားအထုတ်တယ်ဆိုတာကတော့အခက်ခဲမရှိပါဘူးဥပမာအားဖြင့်ပြောရရင် အပေါက်6ပေါက်ရှိတဲ့တောင်ပိုကြီးအပေါက်ဘယ်နှပေါက်ရှိအဲ့ဒီမှာအပေါက်6ပေါက်ရှိတဲ့တောင်ပိုကြီးတဲကိုဖွတ်ကြီးတကောင်ဝင်သွားလို့ရှိရင်တဲ့အရှင်ဘုရားဘယ်နှပေါက်ပိတ်ပြီးဘယ်နှပေါက်ဖွင့်ဖမ်းမလဲလို့အဲ့ဒီမှာဖွတ်ဖမ်းနေဥပမာလေးကိုပေးလိုက်တာ ပုထိလမထေကြီးကငါရှင်တာမဏေတဲ့ငါးပေါက်ကိုပိတ်ထားမယ်တစ်ပေါက်ကိုဖွင့်ပြီးဖမ်းမယ်တရားအားထုတ်တယ်ဆိုတာအဲ့ဒီဖွဖမ်းတဲ့ဥပမာအတိုင်းပါပဲတဲ့ဘုန်းကြီးတို့ဒီမှာခန္ဓာမှာဘုန်းကြီးတို့ကိလေသာဝင်နိုင်တဲ့အပေါက်ဟာ6ပေါက်ရှိပါတယ်မျက်စိပေါက်ကကိလေသာမဝင်ဘူးလားနားပေါက်ကရောမဝင်ဘူးလားနှာခေါင်းပေါက်ကရောမဝင်ဘူးလားလျှာပေါက်ကရောမဝင်ဘူးလားကိုယ်ပေါက်ကရောမဝင်ဘူးလား စိတ်မနှောပေါက်ကရောမဝင်ဘူးလားအပေါက်ဘယ်နှပေါက်ရှိတယ်အဲ့ဒီမှာကိလေသာဝင်နိုင်တဲ့အပေါက်6ပေါက်အဲ့ဒီအပေါက်6ပေါက်ကိုဒီဖွတ်ဖန်းတဲ့ဥမာအတိုင်းပဲ9ပေါက်ကိုပိတ်ပါလို့မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့အဲ့ဒီ9ပေါက်ပိတ်ပြီးစိတ်ဆိုတဲ့မနှောလေးနဲ့စောင့်ပြီးဖမ်းပါဗျာတဲ့ဒါဆိုရင်အရှင်ဘုရားဒါအထုတ်နေပါပဲပြည့်စုံပါမယ်ငါရှင်တာမဏိငါသဘောပေါက်ပြီဆိုပြီးတော့တရားအားထုတ်တာ 3ရက်အတွင်းနဲ့ကိလေသာအသောကုန်ကံယဟနာဖြစ်တယ်ဘယ်နှစ်ရက်အတွင်းလဲ3ရက်အတွင်းဆရာသမားညွှန်ကြားတဲ့စကားလိုက်နာလို့လားမလိုက်နာလို့လားဒါကြောင့်မို့တရားအားထုတ်တော်မယ်ဆိုရင်ဘယ်ဘာဝနာပဲပွားပွားပွားမယ်ဆိုရင်ဆရာသမားရဲ့ဆိုဆုံးမတဲ့စကားကို နာယူဖို့ခက်ခဲရမှာလားလွယ်ကူရမှာလားအေးဒါဘုန်းကြီးတို့ တရားအားထုတ်မဲ့ပုဂ္ဂိုလ်တွေရှေ့ပိုင်းကကြွတင်ပြီးပြည့်စုံထားရမယ်ကျင့်ဝတ်တရားတွေပဲနံပါတ်၄နောက်နံပါတ်5မုဒုစာရုပ်တင်နှုတ်ညံ့သောကိုယ်အမူအရာနှုတ်မူအရာ ရှိရမယ်မိမိတို့ကိုယ်အမူအရာတွေလည်းပဲရုပ်တင်ရမယ်နှုတ်ညံ့ရမယ်စိတ်အမူအရာလည်းပဲနှုတ်ညံ့ပြောပြောင်းရမယ်အဲဒီမှာနှုတ်ညံ့ပြောပြောင်းမှုရှိရမယ်ကိုယ်အမူအရာနှုတ်မူအရာတွေစိတ်အမူအရာတွေအကုန်လုံးပါ အဲ့တော့အထူးအဖြင့်တော့ဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအနေထိုင်အပြောဆိုကစပြီးနုညံ့မှုပျော့ပြောင်းမှုမလိုဘူးလားအားလုံးနဲ့လိုက်လျောညီထွေနေတတ်ဖို့မလိုဘူးလားဘယ်နေရာပဲဖြစ်ဖြစ်နော်အားလျောနဲ့လိုက်လျောညီထွေနေတတ်တယ်ဆိုရင်ကိုယ်မူရာနှုတ်မူရာစိတ်မူရာအကုန်လုံးဟာနုညံ့တဲ့ပုဂ္ဂိုလ်မှာလိုက်လျောညီထွေနေတတ်တာ မနှုညတဲ့ပုဂ္ဂိုလ်ဟာလိုက်လျောညီထွေနေလို့ရရဲ့လားအမြဲတမ်းအများနဲ့ဆန့်ကျင်ပဲကြီးတယ်ပဲငါလုံးကရှေ့ကိုသွားသူကနောက်သွားမှာပဲအဲ့ဒီလိုဆိုရင်ဒီပုဂ္ဂိုလ်ဘလို့မှမဖြစ်တော့ဒါကြောင့်မို့မုဒုစံအဲ့ဒီမှာမိမိရဲ့ကိုယ်မူရာနှုတ်မူရာတွေအားလုံးပေါ့စိတ်မူရာကစပြီးနုညံ့ပျော်ပြောင်းရမင်းနုညံ့ရမင်းနောက်ပြီးတော့အနတ္တိမာနိစာတဲ့ အနတ္တိမာနိစဆိုတာကတော့မာမာနကင်းရမှာဘာကင်းရမှာလဲဒီတရားအထုတ်မဲ့ပုဂ္ဂိုလ်ကမာမာနတွေတက်နေလို့ရှိရင်တရားရပါမလားတရားအထုတ်တယ်ဆိုတာကဒီမာနတွေကို လာပြီးပယ်နေတာကိုကိုကိုတခါနဲ့မာနကိုယ့်ရဲ့ပစ္စည်းဂုဏ်တွေကိုယ့်ရဲ့ယာဓုဂုဏ်တွေကိုယ့်ရဲ့အစင်းဂုဏ်တွေကို ကိုယ့်ရဲ့ပညာဂုဏ်တွေကိုယ့်ရဲ့ဆွေမျိုး အမျိုးဂုဏ်တွေအဲ့ဒီဂုဏ်တွေနဲ့ကိုကမာနတွေတဲ့အဲ့ဒီမာနတွေအခုတရားအထုတ်တဲ့ခံမှာဒါတွေကင်းရမှာလေအဲ့ဒီကင်းရမဲ့ပုဂ္ဂိုလ်ကဒီမာနတွေတခါလဲထိတ်တက်နေပြီဆိုရင်တရားရပါမလားဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလကမြတ်စွာဘုရားရှင်ရဲ့ဆွေတော်မျိုးတော်ညီတော်နောင်တော်တွေလေမင်းကြီးမင်းသားတွေလေ အဲ့ဒီမှာမြတ်စွာဘုရားထံမှာသူတို့သွားပြီးတော့ယဟန်ပြုကြမယ်ဆိုတော့အဲ့ဒီမှာမင်းကြီးမင်းသားကြီး6ဦးပေါ့ဗတ္တိယယင်အနုရုဒ္ဓယင်အာနန္ဒယင်ပကုယင်ကိမိလယင်ဒေဝဒတ္တဒီမင်းသား6ဦးတိုင်ပင်ပြီးတော့မြတ်စွာဘုရားတန်ယဟန်ပြုမယ်ဆိုသွားကြသွားရင်ကနေပြီးတော့စဉ်းစားအဲ့ဒီမှာသူတို့ရဲ့ဆတ္တာသည်ဆတ္တာသည်ဖြစ်တဲ့ဥပ္ပန္တိဆတ္တာသည် ဥမ္မာနေဆတ္တတိကိုတို့ရဲ့မင်းဝန်မင်းစားတွေပေါ့မင်းကြီးမင်းသားတွေရဲ့အဝတ်စားတွေရောကွာကဲမင်းလိုသလိုသုံးတော့မင်းသဘောရှိပဲငါတို့တော့သွားတော့မယ်ဆိုပြီးသူပေးလိုက်တာတို့ဆတ္တတိဆိုတာတို့ရဲ့မုတ်စိတ်ကျင်းစွဲရိတ်ပေးရတဲ့ပုဂ္ဂိုလ်ပေါ့တို့ရဲ့အစီကံကျွန်ပေါ့အဲ့ဒီမှာဆတ္တတိဖြစ်တဲ့ဥပ္ပန္တိကိုအဲ့ဒီမှာအကုန်လုံးပေးလိုက်ပေးလိုက်ပြီးသွားဥပ္ပန္တိဆတ္တတိကအာဟန်ကြတာပဲငါတော့ဒီပစ္စည်းတွေရစဉ်းစားတယ်စဉ်းစားပြီးလာရင်လာရင်နဲ့စဉ်းစားတယ် ဒီမင်းဝမင်းသားတွေမင်းကြီးမင်းသားတွေရဲ့အဝတ်စားတွေငါယူသွားရင်နန်းတော်ပြန်ရောက်ရင်ငါ့ကိုမေးကြစစ်ကြတော့ဘယ်မလဲမင်းသားတွေဆိုမင်းသားတွေတတ်ပြီမင်းဒီပစ္စည်းတွေယူလာတယ်ဆိုငါမင်းဖြစ်မင်းတာသိတော့မှာပဲမဖြစ်ဘူးငါတော့ပြန်မပဲဆိုပြီးတော့အဲ့ဒီမှာတခါတည်းအဲ့ဒီပစ္စည်းတွေချပြီးတော့ဘုရားကြောင့်လိုက်သွားသူလည်းပဲယဟန်ပြုတ်မယ်ဆိုပြီးလိုက်တော့အဲ့ဒီလိုက်သွားတဲ့အခါကျတော့မှဟိုရောက်တော့ မင်းသားတွေစဉ်းစားနေသူတို့တာကိဝင်မင်းသားများအင်မတန်မာမာနကြီးကြတဲ့ပုဂ္ဂိုလ်တွေဘလောက်မာနကြီးလဲဆိုရင်ဘယ်အမျိုးနဲ့မှအမျိုးမဆက်ဘူးအမျိုးမဆက်ဘူးဒီတာကိဝင်မင်းမျိုးတဲ့ဒီအမျိုးအနွယ်ထဲမှာပဲပြန်ပြီးတော့စုလျန်ရပ်ပတ်လက်ထထိန်များအခြားအမျိုးနဲ့မရောနှောအဲ့ဒီလိုကိုနေတာမမနာကသူတို့အမျိုးကိုဘယ်မျိုးနဲ့မှမဆက်ဘူးမရောစေဘူးအဲ့တော့မန္နာကြီးတာဆိုတော့ ကဲငါတို့ဒီတိုင်းတော့မဖြစ်ဘူးမှန်ကြအောင်ငါတို့ရဲ့အခိုင်းအစေဖြစ်တဲ့ကျွန်ဥပ္ပန္တိသတ္တာတိကိုအရင်ယဟန်ပြုခိုင်းမယ်ဘုန်းကြီးတို့ယဟန်တော်များမှာဘလောက်ပဲအသက်ကြီးကြီးဘလောက်ပဲဂုံဝါကြီးကြီးအဲ့ဒီပုဂ္ဂိုလ်ဟာယဟန်သိမ္မောမှာယဟန်ဖြစ်တဲ့အချိန်ကဒီမှာပထမသူကရှေ့ကနေပြီး10မိနစ်လောက်စောပြီးတော့ယဟန်ဖြစ်တယ်ဆိုရင် ဒီပုဂ္ဂိုလ်ကအသက်ကြီးဘလောက်ကြီးကြီး10မိနစ်နောက်ကြတယ်ဆိုရင်ဟိုပုဂ္ဂိုလ်တဲ့ယဟန်ဘုံကမှငယ်သလားကြီးသလားငယ်သွားတယ်ငယ်တဲ့ငယ်သွားတယ်အဲ့ဒီမှာကြီးတဲ့ပုဂ္ဂိုလ်ကိုအယုသိပေးရတယ်ရှေ့ကအရင်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်အယုသိပေးရတယ်ဒါယဟန်တော်တို့ရဲ့စီမင်းဥပဒေပဲဘုန်းကြီးတို့ဒါကြောင့်မို့ဟိုမှာအချို့ချို့ပုဂ္ဂိုလ်ကြီးကြီးမှယဟန်ဖြစ်ယဟန်တော်ဖြစ်ပါရဲ့ဒါပေမဲ့သူ့ရဲ့အနေအထားကလည်းပဲ ခန့်ခန့်ညာညာသင်္ကန်းလေတည်တည်တတ်တဝိယုံတတ်ဝိယုံတတ်တဲ့အခါကျတော့သူ့ကိုဘေးကမြင်ရတွေ့ရတဲ့ပုဂ္ဂိုလ်တွေကဆရာတော်ကြီးမှတ်ပြီးဆရာတော်ကြီးဖျားဆရာတော်ကြီးဖျားသူကလည်းမိမ့်မိတ်ကြီးထိုင်နေဟန်လို့ဆရာတော်ကြီးဖျားဆိုတော့သူလည်းသဘောတွေကြားဒါပေမဲ့လို့ယဟန်ငယ်လေးတွေကိုယ့်ရဲ့ငယ်တဲ့ယဟန်ငယ်လေးတွေကိုယ့်ရဲ့ကြီးတဲ့ယဟန်ငယ်လေးတွေယဟန်လေးတွေကလာရောကိုယ့်ရင်ယဟန်ဖြစ်တာတွေဆိုတော့ तू ဒီလိုမိမ့်မိတ်ကြီးနေလို့ဖြစ်ပါမလား မဖြစ်တော့ဘူးယဟန်တော်တွေလာတဲ့ခါကျသူကနေရာဖယ်ပေးရတဖြည်းဖြည်းရွှေ့ပေးရရွှေ့ပေးရတဲ့ခါကျတော့မှမတည်သေးတဲ့ပုဂ္ဂိုလ်ကဟာအရှင်ဘုရားဘယ်လိုတော့အရှင်ဘုရားကြီးတယ်မဟုတ်လားဟိုမှာဦးစင်းငယ်လေးတွေကဟိုမှာရှိရဝါရဲဗျာဝါမကျေနပ်ဝါရဲဗျာဝါရဲယဟန်ဆိုတာကမိမိတဲ့အရင်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကိုအယုတ်သိမပြုတ်ရဘူးလားဒါကြောင့်ဟောဒီမှာ ဥပါလိဆတ္တတေဖြစ်တဲ့မိမိတို့ရဲ့အခိုင်းအစေဖြစ်တဲ့ပုဂ္ဂိုလ်ကိုသူတို့အရင်ဆုံးယဟန်ပြုခိုင်းတယ်သူတို့မန်ကိုသူတို့ဘာသူတို့နှိမ်တာကိုယ့်ရဲ့မန်ကိုကိုယ့်ဟာကိုယ်ဘာလုပ်တာလဲနှိမ်ပေးထားတာကိုယ့်ဟာကိုယ်ပယ်ထားတာအဲ့ဒီမှာသူတို့ရဲ့အရင်ယဟန်ဖြစ်တဲ့အတွက်ကြောင့်ဥပါလိဆတ္တတိယသူတို့ရဲ့ယဟန်ဝါကြီးတယ်ကြီးတဲ့အတွက်ကြောင့်စီနီယာအနေအချင်းသူကကြီးနေတဲ့အတွက်ကြောင့်အယိုသေးမပေးရဘူးလား အေးအဲ့ဒီလိုအယူသည်ပေးရအောင်မို့ဥပါတိသတ္တာတိကို အရင်ယဟန်ပြုစီပြီးသူတို့ကနောက်မှယဟန်ပြုတာမင်းမင်းသားတွေကအဲ့ဒီမှာဥပါတိသတ္တာတိကိုအယူသည်ပြုကြတာဒါမိမိရဲ့မာမာနာတွေကိုနှိမ်ချထားတာဘာလို့ထားတာလဲအေးတရားအထုတ်တော်မယ်သာသနာတော်ဝင်ပြီးယဟန်ပြုတော်မယ်သို့မဟုတ်တရားတွေအထုတ်တော်မယ်ဘုန်းကြီးတို့ယောဂီများလည်းပဲငါတို့အိမ်ကအိမ်မှုကိစ္စတွေအလုံးစွန့်ပြစ်ပြီးတော့ရိတ်တာဝင်တရားအထုတ်တော်မယ်ဆိုရင် အဲ့ဒီရှိခဲ့တဲ့ဂုံတွေတဒတ်တွေအားလုံးမမနာတွေဘာလုပ်ခဲ့ရမလဲထားခဲ့ရမယ်ချောင်းထဲကိုမယူခဲ့နဲ့ထားခဲ့ရမယ်ဒီရောက်ရင်သူလည်းယောဂီပဲကိုလည်းပါလေလေယောဂီပဲကိုကဘာမို့ဆိုတဲ့ဟာကို လုံးဝစိတ်ထဲမှာမထားရအောင်အကောင်ကြီးရဲ့အကောင်လေးရဲ့လုံနေကြတယ်ဒီရောက်ပြီဆိုရင်အလုံးဟာယောဂီပဲ အဲ့ဒီယောဂီစိတ်မွေးပြီးတော့ယောဂီလိုပဲနေမယ်ယောဂီလိုပဲသွားမယ်ယောဂီလိုပဲစားမယ်ဒီယောဂီအကျင့်တိုင်းလိုက်နာပြီးကျင့်သုံးရင်တရားမြန်မြန်မရဘူးလားဒါကြောင့်မြတ်စွာဘုရားကတရားအားထုတ်မဲ့ပုဂ္ဂိုလ်ကိုနံပါတ်6အနတ္တိမာနိစမာမာနာကင်ရမယ်ဘာကင်ရမှာလဲငမာနာကင်ရမယ်နောက်တခါနံပါတ်9တန်တုတ်သကောစံတဲ့မိမိမှာရှိသမျှနဲ့ ရောင်ရဲရမယ်။ဘာနဲ့ရောင်ရဲရမလဲ။အေးရှိသမျှလေးနဲ့တရားရိပ်တာလာတာရိပ်တာကဟာဒီမစားနိုင်ပါဘူးဆိုပြီးတော့အိမ်ကနေပြီးတော့ခြံကြီးခြံငယ်ဟိုဓမ္မမဟုတ်အိမ်ကနေပြီးနေစဉ်ပူခိုင်းအဲ့ဒီလိုသေးတာလောက်ကင်စားတော့နေပါမှမယောင်ရဲနိုင်ဘူးတရားလေးစားတော့လည်းမယောင်ရဲဟိုဟာစားရင်ဟိုဟာစားတော့လည်းမယောင်ရဲ ဒီဟာနဲ့မှဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရပါဦးမလားညေးတရားအာထုတ်ပြီဆိုရင်အာထုတ်တဲ့ပုဂ္ဂိုလ်ဟာဘာပဲဖြစ်ဖြစ်ရှိတာနဲ့စားစရာဆိုရင်လည်းရှိတာလေးနဲ့မယောင်ရဲရဘူးလားဝတ်စရာဆိုရင်လည်းပဲအချိမှပန်းလာတာလေးနဲ့ယောဂီအင်ကြီးယောဂီလုံကြီးလေးနဲ့မယောင်ရဲရဘူးလားယောင်ရဲရမှာနေစရာဆိုရင်လည်းပဲကိုယ်အိမ်လိုမဟုတ်ဘူးဒီမှာ တင့်တော်တဲ့နေရာအခန်းလေးတင့်တော်တဲ့ကတင်လေးပေါ်မှာတင့်တော်တဲ့အခင်းလေးခင်းပြီးတော့တခါလေဒါလေးနဲ့ရောင်ရဲရအဲဒီလိုအသုံးဆောင်စေဝါပစ္စည်းကစပြီးတော့ဒီတိုင်းပဲဘုန်းကြီးတို့ယဟန်တော်များဆိုရင်မြတ်စွာဘုရားကယဟန်ဖြစ်တဲ့အချိန်ဖြစ်ပြီးတာနဲ့တပြိုင်နက်တည်းအဲ့ဒီဩဝါဒပေးတာယဟန်တော်များမှာဩဝါဒတခါလေးပေးရတာသိမ်မောကမဆင်းခင်မိမိမှာဆွမ်းဆိုရင်လည်းပဲရသမျှနဲ့ ရောင်ရဲတင်းနေရမယ်တလုံးမြင်းကောင်းနဲ့ယဉ်နှိတပိတ်ပိုက်ပြီးစွမ်းခံစားရမယ်စွမ်းခံစားတဲ့အခါမှာဒကာဒကမများတွေလှူဒန်းနဲ့ကိုက အပူလေးစားခြင်းပေမဲ့အေးလှူရင်လေကိုကဘာကိုပဲဖုံးပေးရမယ်အေးအေးပဲဖုံးပေးရကိုကအေးလေးပဲဖုံးပေးခြင်းတယ်ဆိုပေမဲ့ဟိုက အပူလေးလောင်းလှူရင်လေကိုကဘာပဲဖုံးပေးရမယ်အေးဒါပဲ ကိုကအချိုလေးဖုံးပေးခြင်းနဲ့ဟိုကအချင်းလောင်းလေအချင်းနဲ့ပဲစားပြီးဖုံးပေးပြီတော့ဟိုကအချင်းလေးဖုံးပေးခြင်းနဲ့ဟိုကအငံအစက်တွေလောင်းလေအငံအစက်နဲ့ဖုံးပေးပြီတော့ရသမျှနဲ့ဘာလို့ရမှာအေးရောင်ရဲရမှာစားပွဲဆိုသင်္ကန်းဆိုရင်လေတဲ့မြတ်စွာဘုရားခွင့်ပြုထားတာကဘာတုကုလစီဝရဒါပဲလူတွေမသုံးဆောင်တော့လို့စွန့်ပစ်ထားတဲ့အဝတ်ကလေးတွေကောက်ယူပြီးချုပ်ဆက်ဆိုဝတ် ဒါကိုပဲချုပ်ဆက်ဆိုဖို့တဲ့နောက်တက္ကရကမများလှူဒန်းပြီဆိုရင်လည်းပဲလှူဒန်းတဲ့သင်္ကန်းမိမိရဲ့ဘုံကံအလျောက်ရလာလို့ရှိရင်လည်းပဲအဲ့ဒီတရားဓမ္မများလှူဒန်းတဲ့သင်္ကန်းကိုဝေါ်တယ်ဒီလိုမဟုတ်ရင်မိမိမှာရှိတာလေးနဲ့ဘာလို့ရမလဲရောင်းရဲရမယ်တဲ့အခုဘုန်းကြီးတို့ယဟန်တော်များထိတိုင်းဆုံးမလိုက်တာမြတ်စွာဘုရားကတိမ်မုံကမဆင်းသေးဘူးအဲ့ဒီမှာဆုံးမတာနောက်ပြီးတော့နေစရာဆိုရင်လည်းပဲတဲ့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသူကိုယ်တိုင်ပဲနေကြောင်းရလို့လူရမ်းမဲ့ပုဂ္ဂိုလ်မရှိတော့တစ်ပင်အောက်မှာပဲခြုံထဲမှာပဲကောက်ရဲပုံထဲမှာဒီလိုနေရတာပဲလှိုင်ကောင်းထဲမှာရဟန်းတော်မြတ်ဒီလိုနေကြလို့ပြောတာဌာနဲ့ပဲဒီလိုနေကြတကယ်လို့မိမိဘုံကံလျောက်ပေါ်ပေါက်လာပြီဆိုရင်ကတော့တစ်ဖက်မိုးတော်ကြောင်းနှစ်ဖက်မိုးတော်ကြောင်းလေးဖက်မိုးတော်ကြောင်းအထွတ်တက်ထားတဲ့ပြတ်တကြောင်းစတဲ့အဲ့လိုကျောင်းတက်ကြီးတွေကောင်းလာကြီးတွေလှူဒန်းကြီးလေးလက်ခံပြီးတော့လှူခံပြီးနေတဲ့တရင်သုံးတယ် ဒီလိုမှလူတန်းမဲ့ပုဂ္ဂိုလ်မရှိရင်ရတဲ့နေရာလေးနဲ့ပဲရောင်ရဲပါတဲ့ဆေးပစ္စည်းမြတ်စွာဘုရားခွင့်ပြုထားတာကနွားကျင်ငယ်ကြီးနွားကျင်ငယ်ကြီးနဲ့စိန်ထားတဲ့ဇိပုတိဖန်ကားဒီဒါနဲ့ပဲပြည့်စုံရမယ်ဒါနဲ့ပဲမိမိရောင်ရဲတင်နေရဒကာဒကမများကလှူဒန်းမယ်ဆိုရင်တော့ထောပဆိုတဲ့ဆေးစီဥဆိုတဲ့ဆေးပြားရည်ဆိုတဲ့ဆေးတင်းနေဆိုတဲ့ဆေးတကားဆိုတဲ့ဆေးအဲ့ဒီဆေးလေးမျိုး၅မျိုးရောစကြိုချက်ထားတဲ့ဇတုမရုပြင်စမရုဆိုတဲ့ဒီဆေးတွေ အဲ့ဒီဆေးတွေကိုလည်းမြတ်စွာဘုရားခွင့်ပြုတယ်တဲ့အဲ့ဒီဆေးတွေကိုလည်းပဲလက်ခံပြီးဖုံးပေးအလှခံပြီးဖုံးပေးနိုင်တယ်ဒီလိုမှလူတမ်းမဲ့ပုဂ္ဂိုလ်မရှိရင်မိမိမှာရှိတဲ့ဆေးလေးနဲ့ဘာလို့ရမလဲဒီဒီတော့ရောင်ရဲနိုင်တဲ့ပုဂ္ဂိုလ်မှာမချမ်းသာဘူးလားမရောင်ရဲနိုင်ရင်ဒီပုဂ္ဂိုလ်ချမ်းသာပါမလားဒီနေ့ကိုယ့်ဟာကိုယ်ပဲပြန်စဉ်းစားကြည့်ပေါ့ရိတ်တံမှာကြွေးတာနဲ့မရောင်ရဲနိုင်ရင်အိမ်ကိုမှားရပြီဖုံးဆဲရပြီဘာလာပို့လဲညာလာပို့လဲ ခင်အဲ့ဒါတွေပို့တာတွေကြတယ်ဘယ်တော့လဲဒီခါပြင်ဆင်စားရပြီဆေးရပြီကြောရပြီသိမ်းရပြီဆဲရပြီဒုက္ခလေရှိတာလေးနဲ့ပဲရောင်ရဲတင်းတိမ်နေရင်အဲ့ဒီပုဂ္ဂိုလ်မချမ်းသာဘူးလားစိတ်ချမ်းသာကိုချမ်းသာနဲ့တရားအားထုတ်ရင်တရားမြန်မြန်မရနိုင်ဘူးလားကဲဒါလေးကိုဘုန်းကြီးတို့ဒီမှာတပိုက်ကလေးဆိုလိုက်ကြအောင်စို့သုံးမစကားနာကြားလွယ်သည် နုညံ့ရွှင်ပြုံးနှလုံးကြည်ကြည်မန်ကင်းပါ၍နှိမ်ချနေသည်ရောင်ရဲခြင်းပြည့်တင်စေရမည်ဆုံးမစကားနာကြလွယ်သည် နူညံ့ရွှင်ပြုံးနှလုံးကြည်ကြည်မန်ကင်းပ၍နှိမ်ချနေသည်ရှောင်ရဲခြင်းပြည့်တင်စေရမည်ဟောဒါဘုန်းကြီးတို့ယောဂီများတရားအားထုတ်တော့မယ်ဆိုရင် မေတ္တာဘာဝနာပဲဖြစ်ဖြစ်ဝိပဿနာဘာဝနာပဲဖြစ်ဖြစ်ဘာဝနာတစ်ခုခုပွားများတော့မယ်ဆိုရင်မပွားများခင်မှာဒီကျင့်ဝတ်တရားတွေမပြည့်စုံရဘူးလားကျွတ်တင်ပြီးတော့ပြည့်စုံရမှာတဲ့နောက်တကသူဘရောဇာတဲ့နံပါတ်၈ကသူဘရောဇာတဲ့မွေးမြူလွယ်ရမယ်ဘာလွယ်ရမှာလဲမွေးမြူလွယ်ရမယ်တချို့ပုဂ္ဂိုလ်ကမွေးမြူရခက်တယ်ဘုန်းကြီးရဟန်းတော်တွေဆိုရင်လည်း တချို့ရဟန်းတော်များကအင်မတန်ခက်ခဲတရားဓမ္မများကလူလန်းတာလေးတွေဆိုရင်ဒါနဲ့မိမိကမယောင်ရဲနိုင်မကျဉ်တတ်နိုင်ဟိုဟာမပါဘူးလားဒီဟာမပါဘူးလားတကယ်လည်းဆုံးပွဲဆိုရင်လည်းပဲဟိုကပြည့်စုံအောင်စကတ်ထားပေမဲ့လို့လည်းပဲဒီလဲကိုဆုံးပွဲလေးတေချာကြည့်တေချာကြည့်ပြီးတော့မပါတဲ့ဟာပဲပြန်ပြီးတောင်းတာ မပါတဲ့ဟာပဲတောင်းတတယ်ဒီထဲမှာပြည့်စုံအောင်ချိုးချင်းငံဆက်ထည့်ထားတာဒါမဟုတ်ဘူးမပါတာလေးကိုပဲသွားပြီးတော့ဟိုကျက်သွန်လေးသွားပြီးစိတ်ခဲ့အောင်ဟောခက်ခက်ရရင်နော်ဒါအဲ့ဒီပုဂ္ဂိုလ်ကဒီမှာမွေးမြူကခက်တာခေါ်တယ်အင်မတန်ခက်ခဲတဲ့ပုဂ္ဂိုလ်တွေခေါ်တယ်မွေးမြူကခက်ခဲတွန်တိကြကြတော့ဗာလေးလွတ်ခဲ့ဦးဒီထဲမှာလည်းပဲသူ့နေရာနဲ့သူအကုန်လုံးပါပြီးသားမဟုတ်သေးဘူး ငွေရုပ်သီးကိုจิตသွန်ပြူနဲ့မိခင်ပြီးသွားထောင်းခဲ့အောင်မှာပါသေးတယ်အဲ့ဒါအကုန်လုံးရှောက်ပြီးခိုင်းနေတာအဲ့ဒါတော်တော်ကိုမွေးမြူရခက်ခဲတဲ့ပုဂ္ဂိုလ်အိမ်မှာဆိုရင်လည်းကြည့်ပေါ့သားသမီးလေးတွေကြည့်ပေါ့တချို့ပုဂ္ဂိုလ်တွေကလေဒါဆိုလည်းမစားခြင်းဘူးဟိုဟာမဟိုဟာဆိုလည်းမစားခြင်းဘူးတရားမအမေလို့တဲ့ပုဂ္ဂိုလ်တော့တော်တော်ကိုပင်ပန်းတယ်တော်တော်ကိုပင်ပန်းတယ်ဒါကြောင့်မို့သားသမီးတွေဟာကိုကတော်တော်ကို ကိုကိုကိုပြန်ပြန်သုံးသပ်ကြည့် ကိုဟာအင်မတန်မှကြီးထူတယ်ဆိုရင်ဩငါပေါ်မှာမိဘကျေးဇူးတွေပို့ပြီးသူများတဲ့ပုံများတယ်ဆိုတာကိုကကိုစဉ်းစားကိုကြီးထူတယ်များမိဘကအကုန်လုံးလိုက်လုပ်ပေးနေရမိဘကအကုန်လုံးလိုက်ပြီးတော့ပြည့်စုံပေးနေရအဲ့တော့ဒီကျေးဇူးတွေကပို့ပြီးတော့များနေဒါကြောင့်မို့တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာအချိုလေးနဲ့ကြွေးလေအချိုလေးနဲ့ပဲရောင်ရဲဖို့မလိုအပ်ဘူးလားအချင်းလေးကြွေးလေအချင်းလေးနဲ့ပဲရောင်ရဲဖို့မလိုအပ်ဘူးလား အဲရိတ်တံမှာဆိုရင်အခုဘုန်းကြီးတို့ယောဂီများကိုယ့်ရဲ့ဘုန်းကြီးတို့ရိတ်တံမှာမနဲ့ဆိုရင်လည်းမနဲ့အာယုံနေ့ဆိုရင်လည်းနေ့စွမ်းအဲ့ဒီမှာဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေကအားလုံးအဆင်ပြေအောင်ပွားဆောင်ရွက်ပေးနေကြပါတယ်လူတန်းတဲ့ကုသိုလ်ရှင်တွေကလည်းပဲအမျိုးမျိုးဖုံဖုံမိမိတို့ကိုယ်တိုင်တရားကိုအာမထုတ်နိုင်ဘူးအာထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကြိုးစားပြီးအာထုတ်နိုင်အောင် ဆိုပြီးတော့လည်းပဲတကယ့်တရားထက်ထက်တန်တန်နဲ့အာယုံစွမ်းနေနေစွမ်းနေ စက်ကလူရမ်းမှုတွေမပြုကြဘူးလားအဲ့ဒီခံမှာကိုကဟာငါဒါတွေမစားဘူးဒါမျိုးမှစားတာဟိုဟာမှစားတာဆိုရင်အဲ့လိုပုံကုမျိုးမွေးမြူရတာလွယ်သလားခဲရင်သလားဒီဒါကြောင့်မို့သူဝရောစာတဲ့တရားအလုပ်ဘာဝနာလုပ်အားထုတ်တော့မယ်ဆိုရင်မွေးမြူရလွယ်ကူရဖြစ်လွယ်ကူရမယ်တဲ့အပကိစ္စောစာတဲ့ကိစ္စနဲရမယ်တရားအထုတ်တဲ့ပုဂ္ဂိုလ်ဗာနဲရမှာလဲ ကိစ္စနင်းရမယ်အခုဘုန်းကြီးတို့ယောဂီများတရားအထုတ်ဖို့ရောက်လာပြီတပည့်တော်ဘယ်ရဲ့ကြတော့တပည့်တော်ဗာလေးရှိလို့ပြန်ပြရစေဆိုတာဟောကိစ္စတွေကတရားမှအမထုတ်ရသေးဘူးအခွင့်အရေးတွေကအရင်တောင်းကုန်ပြီတချို့ပုဂ္ဂိုလ်ကကိုယ့်ဟာကိုယ်လည်းပဲပင်စင်လန်းစာထုတ်ရမယ်ဟာတခါနဲ့ပြီးအောင်မထုတ်ခဲ့ဘူးဒီရောက်မှတခါနဲ့ပင်စင်လန်းစာလေးထုတ်မလို့ဟောလုတ်ပြန်ပြီ ဟုတ်စေတပည့်တော်ကျမ်းမာရေးအရာဟိုဒီရက်မှာဆရာဝန်ကချိန်ထားလို့ဟိုဘယ်ဆရာဝန်နဲ့ဘုံဟာတွေနဲ့ညာတွေနဲ့ဘယ်ပါရဂူကြီးနဲ့ဆိုတာတွေကပါလေသေးတယ်ပြီးရောဗျာတပည့်တော်ကျမ်းမာရေးမကောင်းလို့ဆရာဝန်နဲ့ချိန်ထားလို့ဆိုလည်းပြီးတာပဲမဟုတ်ဘူးဘယ်ပါရဂူကြီးနဲ့ဘာကြီးနဲ့အကုန်လုံးကလှုပ်လိုက်သေးတယ်အဲ့ဒါမျိုးတွေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြီးဘာပဲဖြစ်ဖြစ်တရားအလုပ်အားထုတ်တော့မယ်ဆိုရင်ကိစ္စဘာလုပ်ရမလဲ ခုတော့လေကိစ္စရှိရင်ဖုံးဆင်းလိုက်ဆိုပြီးတော့အိတ်ထဲကဖုံးကပါလာပြီးပြီဘာမှကိုလုပ်လို့မရတော့ဘာမှဘုန်းကြီးတို့ဒီမှာဘုရားဟောထားတာတွေပြောတာပြောနေရတာပြောပြောပဲရှိတယ်ပြောပြောပဲရှိလိမ့်မယ်ဒါဘုရားဟောထားတာလိမ့်မယ်ကိစ္စလဲရမယ်ဆိုတာတရားအထုတ်မဲ့ပုဂ္ဂိုလ်ဟာတခါလဲအကြောင်းကိစ္စရှိတိုင်းဖုံးဆက်ဖို့တခါလဲမှားတာလားဆိုတော့ဒီဘုန်းကြီးအိတ်ထဲထည့်ထားတာဆိုတော့ တောနေကြဆက်ပြန်ပြီတောနေကြဆက်ပြန်ပြီဒါကြောင့်မို့ဘုန်းကြီးတို့ကိုရိတ်တာထဲမှာဓမ္မယုံထဲမှာဖုံးတွေပိတ်ထားပါစာရိရိတ်ထားတရားခမ်းမထဲမှာဖုံးတွေပိတ်ထားပါဘယ်နေရာဆိုရင်ဖုံးပိတ်ထားပါဆိုတာအဲ့ဒီမှာတောင်းဟောနေဒါတွေလှက်ပတ်ပြီးလှုပ်တာကိုတယောက်တည်းမဟုတ်ဘူးတရားအားထုတ်တဲ့ပုဂ္ဂိုလ်အများဒီတန်တွေကအနှောက်ယှက်မဖြစ်ဘူးလားဟေးဒါကြောင့်မို့တကယ်တမ်းတရားကိုသာဆောင်းပိတ်လှုပ်တော့မယ်ဆိုရင်အဲ့ဒီလက်ကင်ဖုံးလေးတွေ အိတ်ထဲထည့်ကြရမှာလားအိမ်ထားကြရမှာလားထားခဲ့တကယ်လောက်ကြတော့မယ်ဆိုရင်မနေ့ကလူအိမ်ကလာရင်ပေးလိုက်ကြဒီမှာယူမထားနဲ့ဒါပဲရှိတယ်ပေးလိုက်ကြကိုယ်လည်းတည်းယူမထားနဲ့ဒီလိုမဟုတ်ရင်တရားအားထုတ်လို့ဖြောင်းဖြောင်းအားထုတ်လို့မရဘူးလေဒါကြောင့်ကိစ္စနေရမယ်ပန်နေရမှာလေဟေးကိစ္စနေရမယ်တဲ့အပကိစ္စောစနောက်တခါနံပါတ်30တန်လဝုကဝုတ်တိတဲ့ ပော့ပါသောအသက်မွေးခြင်းရှိရမယ်။ဘာရှိရမှာလဲနော်။ပော့ပါသောအသက်မွေးခြင်းရှိရမယ်တဲ့။ယဟန်တော်များ ကိုမြတ်စွာဘုရားကတပိတ်တလုံးသင်္ကန်းသုံးတယ်ဒီပရိက္ခရာ၈ပါးအဲ့ဒီပရိက္ခရာ၈ပါးနဲ့ဆိုရင်ဘယ်အရက်ကိုပဲသွားသွားဒီဟာလေးလွယ်တပိတ်ကလေးလွယ်နှစ်ထပ်သင်္ကန်းလေးပခုံးပေါ်တင် ပြီးတော့ကြွဘယ်နေရာကြွကြွလွယ်လွယ်ကူကူကြွလို့မရဘူးလား ဒီလိုမဟုတ်ဘဲနဲ့တခါရဲအိတ်တွေရော ပလုံးတွေရောဆိုရင်အဲ့ဒီကိုတော့လိုင်းကသို့မဟုတ်တိုင်စီ ကားမပါဘဲနဲ့သွားလို့ရပါမလားကဲဒါမပေါ်ပါလားဒီတိုင်းထသွားလို့မရတော့သွားမယ်လို့ကြံလိုက်ရင်ကားလေးလုတ်ပါအောင်ကားခေါ်ပေးပါအောင် ကားငှားပေးပါအောင် ဖြစ်လာအခုဘုန်းကြီးတို့ယောဂီများလည်းဒီတိုင်းပဲလေကိုဟာကိုဒီမှာတရားထုတ်ဖို့လမ်းမယ်ဆိုရင် ရိတ်တာမှာစာရေးပူဇော်လိုသေးလား နေရာထိုင်ရေးပူဇော်လိုသေးလားအဲ့တော့ကိုက10ရက်အထုတ်မှာပဲအဝတ်စားလေး3ဆောင်လောက်ထည့်ခဲ့3ဆောင်လောက်ထည့်ပြီးတော့အဲ့ဒီမှာချင်းတောင်လေးထည့်ခဲ့အေးရခင်းပါပါလေးထည့်ခဲ့ခေါင်းအောင်သေးသေးလေးထည့်အိတ်ကလေးနဲ့တအိတ်ဆွဲပြီးထွက်လာခဲ့ရင်မရဘူးလားအခုကျတော့အိတ်ကြီးတွေရောအိတ်ငယ်တွေရောဟိုးချင်းတွေရောပလုံးတွေရောတချို့ကအိမ်အောင်စုကြီးပြောင်းလာသလားအောင်မရတခါလေတိုင်စီအပြည့်ပဲကား အိမ်တော်စီတစ်ခုပြောင်းလာသလားအောင်မရတယ်တရားအထုတ်ဖို့လာလာတယ်အဲဒီတော့အဲ့လိုဆိုတော့ပွားရလာရမှာချက်ချင်းသွားလို့ရပါမလားမရပါဘူးမြတ်စွာဘုရားကယဟန်တော်များဟာငှက်များလိုပဲတဲ့ဒီနေရာမှာအန္တရာယ်ရှိတယ်မိမိအတွက်အန္တရာယ်ရှိနေပြီဆိုရင်ငှက်တွေဟာဒီတောဒီနေရာဒီသစ်ပင်ကနေပြီးတော့ဟိုတောဟိုနေရာဟိုသစ်ပင်ကိုအတောင်လေးနှစ်ခုခတ်ပြီးပြန်သွားရုံပဲတခြားအိတ်တွေဆွဲเสียလိုသေးလား အဲ့ဒီလိုပဲယဟန်တော်များလည်းပဲမိမိရဲ့တရားအတွက်အနှောက်အယှက်ဖြစ်နေပြီဒီနေရာတော့ဖြင့်ငါတရားအထုတ်ရတာအဆင်မပြေတော့ဘူးအနှောက်အယှက်တွေဖြစ်နေပြီငါသွားမှပဲဆိုရင်ကဲအိတ်ကြီးတွေနဲ့ပလုံးတွေနဲ့ဆွဲနေရမယ်ဆိုသွားဖို့ကတခါခက်တယ်ကိုယ့်ဟာကိုယ်ဒီမှာတပိတ်တလို့တပိတ်ကလေးလွယ်ပြီးနှစ်ထပ်သင်္ကန်းလေးခြုံပြီးတော့တခါထွက်သွားလွယ်လိုက်တာမှအဲ့ဒီငှက်များလို့ပဲဒါကြောင့်မို့တရားအထုတ်ဖို့လာပြီဆိုရင် ုန်းကြီးတို့ပေါ်ပါတဲ့အသက်မွေးမှုရှိဖို့မလိုအပ်ဘူးလားဗျာနောက်တစ်ခါနံပါတ်30တဲ့တန်တိန်တရိယောစာတဲ့ငြိမ်သက်တဲ့အိန္ဒြေရှိရမယ်တရားထုတ်တဲ့ပုဂ္ဂိုလ်ဟာပြူတူပြဲတယ်မလို့ပါဘူးမျက်လုံးတွေကဟိုကြည့်ဒီကြည့်နေပြူတူပြဲတယ်မနေရဘူးဟိုကြည့်ဒီကြည့်ဟိုဟိုဟာစူးစမ်းတရားစူးစမ်းဟိုဟာသွားပြီးတော့တခါလဲစတ်စုတရားစတ်စုကိုယ့်အကူမနေဘူး ကိုယ့်ဟာကိုယ်မနေဘူးကိုယ့်ဟာကိုယ်တရားအားထုတ်ချိန်တွေမှာသူ့ဟာသူတန်ဝန်ရှိတဲ့ပုဂ္ဂိုလ်တွေဟာအဆောင်တိုင်းအဆောင်တိုင်းမှာတန်ဝန်ကံပုဂ္ဂိုလ်မရှိဘူးလားကိုယ့်ဟာကိုယ်မသိရင်အသာလေးနေလိုက်တန်ဝန်ကံပုဂ္ဂိုလ်ကလာပြီးတော့ပြောလိမ့်မယ်အသိပေးလိမ့်မယ်ဒီလိုမဟုတ်ဘဲနဲ့ဟိုခန်းဝင်ဒီခန်းဝထွက်လျှောက်ပြီးတော့ဆက်စုမနေရဘူးတရားအထုတ်မဲ့ပုဂ္ဂိုလ်ကလည်းအင်္ဂလိပ်ရှိရတယ်ခုဒီရောက်နေတဲ့အရင်ရောက်နေတဲ့ပုဂ္ဂိုလ်ကလည်းပဲကိုတရားလေးကိုအထုတ်မဲ့မရှိဘူး ဒီနေ့အစ်စ်ဘယ်ရောက်လာလဲဒီကမိတ်ဖွဲ့ဖို့ပဲစကားပြောဖို့ပဲသူတို့ရှိရင်အဲ့ဒါကိုတရားကိုအာမထုတ်ဘူးသွားပြီးတော့ဘယ်လာဘယ်နဲ့အာမထုတ်မှာကိုနဲ့လည်းမဆိုင်ဘူးအဲ့ဒါဟာပဲသူတို့မှစတ်စုနေတယ်ဒါနဲ့ပဲအချိန်တွေကုန်နေတယ်ကိုတရားကိုမလုပ်အလုံးမဖြစ်ဘူးကိုအလုပ်ကိုမလုပ်ဘူးလေဒီမှာသူများအလုပ်တွေပဲလက်လုပ်နေတယ် အပကိစ္စရတယ်သို့တော်ကပြောခဲ့ပြီကိစ္စများရမှာလားနေရမှာအဲဒီတော့ကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ကိုယ့်ရဲ့ကိစ္စလေးတွေမလှုပ်မဖြစ်တာလေးတွေလောက်ပဲကိုလုပ်ရတာအခုမဟုတ်ဘူးကိုယ့်အလုပ်တော့ကိုမလုပ်ဘူးဟိုမှာဟိုဟာလေးယူပေးရတာနဲ့ဒါလေးလှုပ်ပေးရတာနဲ့ကိုယ့်အလုပ်ကိုမလုပ်အဲ့ဒီတဲ့ကောသူ့မှာကိစ္စတွေများနေပြီဆိုတဲ့ကောတရားရပါအောင်မလားစောတော်ကလို့အိန္ဒြေမှမရှိဘဲနဲ့ အဲ့လိုပဲလှက်ပတ်ပြီးတော့မိဖွဲစကားပြောဒီမှာကအိန္ဒြေအကုန်လုံးငြိမ်သက်နေရမှာ မျက်စိစကုံတရေလေးအများရန်ချထားနာဟူနာထောင်နေနာထောင်ဘသူဘာပြောနေပါလိမ့်သွားပြီးတော့လုံနေနဲ့ဘသူတွေဘာတွေပြောနေတယ်ဆိုဆို ကိုယ်အမှတ်လေးတွေကိုမှတ်နေရတယ်ကာယိန္ဒြေကိုယ့်ဟာကိုယ်အမှတ်တတိလေးနဲ့နေရအဲ့တော့မျက်စိနာနာလျာကိုယ်စိတ်ဆိုတဲ့ ဣန္ဒြေ6ပါးကိုတတိဆိုတဲ့အဆောင်လေးထားပြီးထိန်းထားရင်ဣန္ဒြေမငြိမ့်သက်ဘူးလားဒီဣန္ဒြေကိုမထိန်းနိုင်ရင်မျက်စိဘောက်ကလည်းဟိုကြည့်ကြည့်ကြည့်ဆိုရင်အာယုန်တွေမြင်ပြီးတော့ဒီမှာကိလေသာတွေမဝင်နိုင်ဘူးလားနားဘောက်ကိုမပိတ်ဆိုတဲ့အတွက်တတိလေးနဲ့မထိန်းတဲ့အတွက်ကြားစရာရှိတာတွေကြားပြီးတော့လောဘဒေါသဆိုတဲ့ကိလေသာတွေမဝင်နိုင်ဘူးလားဒါကြောင့်မို့ တရားကိုအာထုတ်တော့မယ်ဘာဝနာတရားအာထုတ်တော့မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတန်တိန်တရိယာငြိမ်သက်တဲ့အိန္ဒြေရှိရမယ်တဲ့ဘာရှိရမှာလဲလေဟေးငြိမ်သက်တဲ့အိန္ဒြေရှိရမယ်ဒါကြောင့်မို့ဒီမှာဆောင်းပုတ်ကလေးကမွေးမြူလွယ်သောသဘောရှိသည်တဲ့နောက်ပြီးတော့ကိစ္စနေပါတရားပြည့်ညီပေါ်ပန်းသက်မွေးရှိရေးမှန်သည်အိန္ဒြေများငြိမ်သွားစေရမည်ခဲဒါလေးဆိုမယ်နော် မွေးမြူလွယ်သောသဘောရှိသည်ကိစ္စနေပါတရားပြည့်ညီပေါ်မှာတမွေရှိရမှန်သည်ဣန္ဒြေမြငြိမ်သွားစေရမည် မွေးမြူလွယ်သောသဘောရှိသည်ကိစ္စနေပါတရားပြည့်ညီဘောဘာသမွေရှိရမှန်သည်ဣန္ဒြေများငြိမ်သွားစေရမည် ကဲဒါယောဂီပုဂ္ဂိုလ်များတရားလို့အားထုတ်တော့မယ်ဆိုရင်မိမိတို့မှာဒီပြည့်စုံရမယ်ကျင့်ဝတ်တရားတွေပြည့်စုံနေဖို့ရမလိုဘူးလားဗျာနောက်တစ်ခါနံပါတ်12ကနိပကောစာရင့်ကျက်တဲ့အသိဉာဏ်ပညာရှိရမယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာရင့်ကျက်တဲ့အသိဉာဏ်ပညာရှိဖို့လိုတယ် တာမန်လေးနဲ့ကလေးတငယ်တို့ရဲ့အသိဉာဏ်လေးလောင်းနဲ့ဒီရုပ်သဘောနာမ်သဘောအဖြစ်ပြက်သဘောဒီသဘောတွေသိမြင်နိုင်ဖို့ဆိုတာအင်မတန်ခက်ခဲမြတ်စွာဘုရားလက်ထက်က9နှစ်သား9နှစ်သား9နှစ်သမီးလေးတွေတရားရတယ်ဆိုတာကသူတို့ကပါရမီရှင်ကြီးတွေလေအခုဒီမျက်မှောက်ဘဝမှာကြည့်ပေါ့ကလေးငယ်လေးရဲ့တာမန်အသိဉာဏ်လေးလောင်းနဲ့တကယ့်ကိုတရားသဘောလေးတွေသိမြင်ဖို့ဆိုတာအင်မတန်ခက်ခဲတယ်ဒါကြောင့်မို့ တရားအားထုတ်တဲ့ပုဂ္ဂိုလ်များရင့်ကျက်တဲ့အသိဉာဏ်တွေဉာဏ်ပညာတွေရှိရမယ်ရင့်ကျက်တဲ့အသိဉာဏ်ပညာရှိနေမှဘာလဲဆိုတော့မိမိဒီမှာလာလို့ရှိရင်အကျိုးရှိမရှိအဲ့ဒီလိုစဉ်းစားတတ်တဲ့ဉာဏ်ရှိဖို့လိုတယ်လာတော့လာပြီဒီမှာတင့်တော်ကြီးမတော်ကြီး စဉ်းစားတတ်တဲ့ဉာဏ်ရှိဖို့လိုတယ်တချို့ဟာယဟန်တန်ဃာတော်တွေစီကိုသွားဖျားသွားရင်အကျိုးရှိနိုင်ပါလေတရားရိပ်တာတွေသွားတယ်ဘုန်းတော်ကြီးကြောင်းတွေသွားတယ်ကုသိုလ်အကျိုးတွေမရနိုင်ဘူးလားဒါပေမဲ့ယဟန်တန်ဃာတွေထံဝင်တော့မယ်ဆိုရင်တော့မိမိတယောက်တည်းသွားလို့တင့်တော်ဤမတော်ဤ ဒီလိုစဉ်းစားဉာဏ်ရှိဖို့မလိုအပ်ဘူးလားအဲ့ဒီလိုရင့်ကျက်တဲ့အဲ့ဒီအသိဉာဏ်မျိုးတွေတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာရှိနေရမယ်အဲ့ဒီလိုအသိဉာဏ်မျိုးမရှိရင်ဘယ်လိုမှကိုမဖြစ်နိုင်အောင်ဒါကြောင့်မို့နိဗ္ဗကောစာရင့်ကျက်တဲ့အသိပညာမျိုးလည်းရှိရမယ်အပကပ်ဘောတဲ့ကိုရောနှုတ်ရောစိတ်ရောပေါ့သုံးပါးလုံးမကြမ်းထမ်းရဘူး တရားအားထုတ်မဲ့ပုဂ္ဂိုလ်ဘာဝနာတရားအားထုတ်မဲ့ပုဂ္ဂိုလ်မေတ္တာဘာဝနာပွားများမဲ့ပုဂ္ဂိုလ်ကိုယ်မူရနေအဖြစ်အင်မတန်ကြံထံပရိသတ်တယ်။တန်ခပရိသတ်တယ်ယောဂီပရိသတ်တယ်။တခါလေခြေကားရလက်ကားရကြီးနဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နုညံ့တာလားကြံထမ်းတာလား။ယဉ်ကျေးတာလားမယဉ်ကျေးတာလား။ကိုယ်မူရမယဉ်ကျေးတာခေါ်တယ်။အဲ့ဒါတတိရှိရ။နောက်ပြီးတော့ဒီတိုင်းပဲလေ မထေကြီးတွေရှိနေတယ်ဘုန်းကြီးတို့ယဟန်တော်များဆိုရင်မထေကြီးတွေရှေ့ကနေပြီးတော့တခါလဲဖြတ်သွားတာတွေဗလုတ်တာတွေပကိုးမူရမရင်ကျေးတာအဲလူပုဂ္ဂိုလ်များဆိုရင်လည်းပဲလူပုဂ္ဂိုလ်များမိမိရဲ့အကျင့်သီလအပြင်ပြည့်စုံတဲ့ပုဂ္ဂိုလ်တွေမိမိရဲ့အသက်တိက္ခာကုံအပြင်ကြီးတဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေရှေ့ကနေပြီးတော့မယုံမသေးနေတာထိုင်တာတွေအားလုံးတွေဟာဒါကိုမှုရမရင်ကြီးတာကိုမှုရချမ်းထမ်းတာနှုတ်မှုရဆိုတာကလည်းပဲဘုန်းကြီးတို့ယဟန်တော်များဆိုရင် မိမိတဲ့ထေကြီးဝါကြီးရှိနေရင်အဲ့ဒီထေကြီးဝါကြီးဟောမယ်ပြောမယ်ဆိုရင်တောင်ထေကြီးဝါကြီးထံမှာခွင့်ခွင့်တောင်းရတယ်ခွင့်တောင်းပြီးမှပြောရအဲ့ဒီခွင့်မတောင်းမဲနဲ့ငါတရားဟောတတ်တဲ့ငါဓမ္မကတိကကြီးပဲဆိုပြီးတော့ပြောချင်ရပြောနေရင်အဲ့ဒီနှုတ်မူရရိုင်းဆိုင်တာလားယဉ်ကျေးတာလားရိုင်းဆိုင်တာမယဉ်ကျေးတဲ့ပုဂ္ဂိုလ်ခေါ်တယ်အဲ့ဒီမှာဘယ်လိုတွေပြောလိုက်တာဘဝတွေပြောလိုက်တာဆိုပေမဲ့ ကိုကိုကိုအဲ့ဒီပုဂ္ဂိုလ်တွေကိုတခါလေပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တွေကအသိအထင်ကြီးတယ်ဒါပေမဲ့ဒီပုဂ္ဂိုလ်တွေဒီလိုလေးစားလောက်တဲ့ပုဂ္ဂိုလ်ကြီးတွေရှေ့မှာတခါလေဒီလိုတွေပြောဟိုလိုတွေပြောပြောတယ်ဆိုတာဒါနှုတ်မူရမရင်ကျေးတာခေါ်တယ်ဒါလူပုဂ္ဂိုလ်တွေလည်းဒီတိုင်းပဲမိမိလေးစားရမယ့်ပုဂ္ဂိုလ်တွေရှေ့အဲ့လိုပုဂ္ဂိုလ်တွေရှေ့မှာကိုကပြောချင်တာတွေပြောမယ်ဆိုရင်ဒါနှုတ်မူရမရင်ကျေးတာနှုတ်မူရရန်ဆိုင်တာဒီလိုတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေထဲမှာဒီလိုပုဂ္ဂိုလ်တွေ ရှိတယ်မလားမရှိတယ်မဟုတ်လားတရားအထုတ်နေပါလေဆိုတဲ့ပုဂ္ဂိုလ်ဟာရောအဲ့ဒီလိုပြောဆိုသင့်သလားမပြောဆိုသင့်ဘူးလားနေတာထိုင်တာတွေရောအဲ့ဒီလိုကိုယ်ယုတ်ကံရနေသင့်သလားမနေသင့်ဘူးလားမနေသင့်ဘူးအဲ့ဒီတတိရှိရတယ်တချို့ပုဂ္ဂိုလ်တွေတရားအထုတ်ရင်ဒူးချင်းတစ်ဖက်တစ်ခါလဲထောင်ပြီးဒူးဖက်ပြီးတော့တစ်ခါလဲမေ့တင်ပြီးအိတ်နေတာတွေဒါလက်အာယောကပဖွဲ့တာတို့ဘာလို့ခေါ်လဲဒါတွေကမနေရအောင်ကိုယ်မူရရိုင်းဆိုင်တာခေါ်တယ်မယင်ကျေးတာခေါ်တယ် လုံးဝမနေရအဲစိတ်မူရအနေအချင်းလည်းပဲစိတ်ကလေးစားရမယ်ပုဂ္ဂိုလ်တွေကိုကိုကကိုယ်စိတ်ထဲကနေပြီးမလေးမစားငါတော့တော်မတော်ပါမလားစသည်ဖြင့်အဲ့ဒါမျိုးတွေစိတ်အနေအချင်းသူကဟိုအထင်သေးအမြင်သေးနဲ့ကြံစီတွေးတောင်းတယ်ဒါစိတ်အမူအရာမယင်ကြေးတာဘာမယင်ကြေးတာ ਨੇ အေးတရားအထုတ်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုကိုရောနှုတ်ရောစိတ်ရော ကြမ်းထမ်းမှုတွေကင်းရမှာတဲ့အပကဘောဇာကိုယ်တို့နှလုံးသုံးပါလုံးမကြမ်းထမ်းရဘူးတဲ့နောက်ကုလေသွားနတ်နုဂိန်တော်တဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာတက္ကဒကမတွေအပေါ်မှာမတွေ့တာရဘူးအခုတရားအားထုတ်တဲ့ဒီမှာယဟန်တော်တွေကိုဒါဥတည်ပြောတာလူပုဂ္ဂိုလ်တွေဆိုရင်လေတချို့ပုဂ္ဂိုလ်တွေမှာကိုယ်ဆွန်းစရိတ်လေးထောက်ပံ့တာတွေပစ္စည်းဝတ္ထုလေးထောက်ပံ့တာတွေမရှိဘူးလား ဟင်းအဲ့ဒီရှိနေတဲ့ပုဂ္ဂိုလ်ကိုတွေ့တာနေလို့ရှိရင်မရအခုဒိဋ္ဌာရှင်ဆရာလေးတွေဆိုရင်လည်းကြည်သူတို့မှလည်းတရားဓမ္မလေးတွေရှိတယ်အဲ့ဒီတရားဓမ္မတွေကိုမတွေ့တာရအောင်ဓမ္မဆုံးအမှဓမ္မယဟအမှဓမ္မကိုဘယ်လိုဆောင်ရှောက်တယ်ဒီတရားတရားရှင်ဟာအဲ့လို တွေ့တာနေလို့ရှိရင်ကတော့ဘယ်လိုမှတရားမရနိုင်ယဟန်ဆိုရင်လည်းပဲဒါငါယဟန်အမှကြီးဒါငါเจ้าအမှကြီးဒါငါကိုဘယ်လိုဆောင်ရှောက်နေတဲ့ဓမ္မကြီး ငါ့ကိုဘယ်လိုကိုးကွယ်စည်းကမ်းနေတဲ့တက္ကမကြီးအဲ့လိုတွေ့တာကန့်ညင်မှုမရှိရဘူးတဲ့တရားအထုတ်နေတဲ့ယဟန်တော်များအဲ့ဒီကန့်ညင်မှုလည်းကင်းရမယ်ယဟန်ကနေပြီးတော့အဲ့ဒီလိုတွေ့တာကန့်ညင်ပြီဆိုရင်မိမိရဲ့တရားဓမ္မတွေကအလောက်ကင်အောင်မြင်လို့ပျော်ရွှင်နေရင် ကိုယ်ပါရောပျော်ရွှင်နေတယ်မိမိတရားဓမ္မတွေကအလောက်ကင်မကောင်းလို့စိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်နေရင်သူပါကိုယ်ဆင်းရဲစိတ်ဆင်းရဲကိုယ်ဆင်းရဲရောဖြစ်နေ အဲ့ဒါဒကာဒကမရဲ့အဖမ်းခံရတာကောအဲယဟန်ရဲ့အဖမ်းခံရတာဒကာဒကမရဲ့အဖမ်းခံရတာဆိုတာနှစ်မျိုးရှိတယ်ဒကာဒကမကတိတ်ပြီးတွေ့တာနေရင်အဲ့ဒီဒကာဒကမကကိုယ့်ကိုဖမ်းတာလားကိုကဒကာဒကမကို သွားတွေ့တာရင်ဒကာဒကမကိုကိုကဖမ်းတာအဲ့ဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဘာဝနာတရားတွေပွားများတဲ့ပုဂ္ဂိုလ်ဟာအဲ့ဒီတွေ့တာမှုဘာလို့ရမှာလဲ ကင်းရမှာမကင်းလို့ကတော့ဒီကိုယ်တော်ဘာတွေလုပ်လို့ဘာတရားမှမရနိုင်ဘာမှကိုတရားမရနိုင်ဒါကြောင့်မို့အခုမြတ်စွာဘုရားဟောထားတဲ့ဒီမေတ္တာသုတ်တံရဲ့အခြေခံနေရာကြည့်ပထမဦးဆုံးမေတ္တာပွားတော့မယ်ဆိုမပွားများခင်မှာပြည့်စုံရမယ်အခြေခံကျင့်ဝတ်တွေကိုမြတ်စွာဘုရားပထမဟောတယ်ဒီအခြေခံကျင့်ဝတ်တွေပြည့်စုံရမယ်အဲ့ဒီလိုပြည့်စုံမှဒီမေတ္တာဘာဝနာကမ္မထာန်တွေပေါင်းမြောက်မယ်ဝိပဿနာဘာဝနာကမ္မထာန်တွေပေါင်းမြောက်မယ်နောက်တစ်ခါနံပါတ်15 15ကြတော့နသကုဒ္ဒမာစရိကိဉ္စီယေနဝိညုပရိဥပဝရေယုံနဲ့မိမိဟာမကောင်းမှုဆိုတဲ့ကာယကံမှုဝစီကံမှုမကောင်းမနောကံမှုဆိုတာဒီအဲ့ဒါတွေကိုတဲ့အနည်းငယ်လေးတောင် မပြုတ်ပါနဲ့မကောင်းမှုတွေကာယကံမှုကိုလည်းမပြုတ်ပါနဲ့ဝစီကံမှုလည်းမပြောပါနဲ့မနောကံမှုတွေလည်းမကြံပါနဲ့အဲ့ဒီမကောင်းမှုတွေပြုတ်မယ်ပြောမယ်ကြံမယ်ဆိုရင်အမလေး တရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကွယ်ကြည်စမ်းမအောင်နေတာထိုင်တာဘယ်လိုနေတယ်ပြောတာဆိုတာကလည်းကြည်စမ်းမအောင်စိတ်နေစိတ်ထားကလည်းဒီလောက်ယုံညံ့တဲ့စိတ်မျိုးတာမန်ပုဂ္ဂိုလ်တောင်မရှိဘူးအခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေဒီလောက်စိတ်ထားကလည်းယုတ်ကြနှိမ့်ကြလိုက်တာကဲပညာရှိသူတော်ကောင်းရဲ့အကဲ့ရဲ့မခံရဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများကိုတရားအားထုတ်တဲ့ပုဂ္ဂိုလ်များကိုဘုန်းကြီးခဏခဏသတိပေးတာ ခဏခဏသတိပေးတာပါလဲဆိုရင်မိမိရဲ့စိတ်ကြမ်းဒေါသတွေကိုပယ်ကြပါစိတ်ကြမ်းဒေါသတွေကိုပယ်နိုင်အောင်ကြိုးစားကြပါဆိုအမြဲတမ်းပြောနေတယ်။ဘာကြောင့်လဲဆိုမပယ်နိုင်ရင်အဲ့ဒီကမ္မထံတရားတွေတရားပါထိခိုက်တယ်။ဆရာသမားလည်းထိခိုက်တယ်။မိမိရဲ့အနေအထိုင်အပြောဆိုအမူအကျင့်တွေကဆရာသမားတွေထိအောင်ထိခိုက်သွားတယ်။တရားတွေလည်းထိခိုက်သွားတယ်။အဲ့ဒီပုဂ္ဂိုလ်တရားရှင်မှလို့ဘယ်သူမှလက်မခံနိုင်ဘူး ပညာရှိသူတော်ကောင်းချီးမွမ်းမှလားကဲ့ရဲ့မှလားဒီဒါကြောင့်မို့အဲ့ဒီလိုမကောင်းမှုတွေကိုအနည်းငယ်လေးတောင်မပြုတ်ပါနဲ့ဒီနေ့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများကိုဘုန်းကြီးမှားခြင်းတယ်တရားအလုပ်တွေကိုလှုပ်ထားပြီးတော့မကောင်းမှုတွေကိုအနည်းငယ်လေးတောင်မပြုတ်ပါနဲ့မပြောပါနဲ့သူတော်ဘာထိခိုက်မဲ့စကားတွေမကြံမှန်နဲ့သူတော်ဘာပေါ်မှာမကောင်းတဲ့စိတ်တွေမမွေးပါနဲ့တကယ်လို့ဒီလိုစိတ်တွေဖြစ်လာရင်ချက်ချင်း ဘာလို့ရမှာလဲပယ်လိုက်ပါဒါတွေကိုငါမကောင်းတဲ့စိတ်တွေငါလက်ခံလို့မရပါလားမကောင်းတဲ့အပြောဆိုတွေငါပြောလို့မသင့်ပါလားမကောင်းတဲ့အပြုမူတွေငါပြုမူလို့မသင့်ပါလားငါဒီတရားအလုပ်တွေလုပ်နေတယ်မြတ်စွာဘုရားဟောထားတဲ့တရားတွေလုပ်နေတယ်ငါဒါတွေကိုပြုမှုပြောဆိုကြံစီလို့မကောင်းပါလားဆိုတာကိုအဲ့ဒါတွေကိုကြွတင်ပြီးတော့ရှောင်ကျင်ဖို့မလိုအပ်ဘူးလားကဲဒါလေးဆိုလိုက်အသိပညာရင့်ပါစေသည် မမူကြမ်းကြုတ်မလုံဆောင်သည်တွေ့တာကင်း၍တန်ရှင်းစင်ကြည်မကောင်းမူမပြုရှောင်ခြင်းသည်အသိပညာရင့်မာစေသည် မမူကြမ်းကြုတ်မလုရှောင်သည်တွေ့တာကင်း၍တန်ရှင်းစင်ကြည်မကောင်းမှုမပြုရှောင်ကျင်သည်အတိပညာရင်မာစေသည် ၍မံမူကြမ်းကြုတ်မလုံရှောင်သည်တွေ့တာကင်း၍တန်ရှင်းစင်ကြည်မကောင်းမှုမပြုရှောင်ကျင်သည်ကဲဒီတော့အာလုံးဘယ်နှပါရှိသွားလဲ မိမိတို့ဒီမေတ္တာဘာဝနာပွားတော့မယ်ဆိုရင် မပွားခင်ကြိုတင်ပြီးတော့ရှေးဥစွာပြည့်စုံထားရမယ်ကျင့်ဝတ်တွေပဲဝိပဿနာဘာဝနာတရားတွေပွားတော့မယ်ဆိုရင်မပွားခင်ကြိုတင်ပြီးတော့ရှေးဥစွာပြည့်စုံထားရမယ်ကျင့်ဝတ်တွေပဲအဲ့ဒီကျင့်ဝတ်တရားဘယ်နှပါလဲအဲ့ဒီ15ပါးကိုမြတ်စွာဘုရားကကရဏီယမတ္တာကုသလေနာယတ္တတန္တံပဒံအဘိသမစ္ဆာ တေကောဥဇုစာတုဟုဇုစာသူဝေသောသတ္တမုတုအနတ္တိမာနိတံတုတကောသာသူဝရောသာအဘတိသောသာသာရုကအဝပိတံတေတယောသာမိဘကောသာအဘကမောကုလေသဝနတုကေနောနတ္တဗုဒ္ဓမသရိကိတိယေနဝိယုကရေဥပဝရေယောယေနရှင် ကာယေကကာယဝစီမနောသုံးပါးသောအမူအရာကြောင့်ပရိမိမိမတဘာကုံသောဝိညုအတိလိမဉာဏ်ပညာနှင့်ပြည့်စုံကြကုန်သောပုဂ္ဂိုလ်တို့သည်ဥပဝရိယောတိရစ္ဆရာပြောကြမြတ်ဆိုကြကုန်ရ၏အဲဒီမှာဒီမကောင်းမှုတွေပြုနေပြီဆိုရင်ပညာရှိသူတော်ကောင်းတွေကပြည့်ရသလားပြောကြနိုင်မယ်တဲ့ဒါကြောင့် ခုဏအနည်းငယ်သောဂိတိသသုံးတဲ့ကုသောကာယကဝစီကမနောကံဆိုရမကောင်းမှုအကုသိုလ်ကိုယ်တော်ရအတွေ့ကိုနအာသရေမပြုခြင်းရာဒီမကောင်းမှုတွေကိုအာလုံးမပြုခြင်းနဲ့အဲဒီဟာတွေကိုအာလုံးရှောင်ခြင်းမှာဒီတိအောင်ဘုန်းကြီးတို့သက်နာပါကြောအဲဒီပြောတဲ့ကနေပြီးတော့နောက်ကာထာအစိုးပိုက်ကလေးက ဒုက္ခိနောဝါသီမိနောဟောတုသတ္တသတ္တဘဝန္တုဒုက္ခိတတ္တအဲ့ဒီရှင်းဝတ်35ပါးပြည့်စုံပြီဆိုမှမြတ်စွာဘုရားကဒီမှာမေတ္တာဘာဝနာဘက်ကိုကူးပေးလိုက်ဒုက္ခိနောဝါသီမိနောဟောတုသတ္တသတ္တဘဝန္တုဒုက္ခိတတ္တသဗ္ဗသာတံလုံးစုံကုန်သောတတဝါပေါင်းတို့သည်ဒုက္ခိနဝါကိုယ်စိတ်လက်ချမ်းသာကြကုန်သည်၎င်း ခေမီရောဘေးရန်ကင်းကွာချမ်းသာကြကုန်သည်၎င်းဟောတုဖြစ်ကြပါစေကုန်တည်းရဲ့သတ္တဝါလုံးလုံးသောသတ္တဝါ၏အားလုံးကိုယ်စိတ်နဲ့ပြချမ်းသာကြပါစေဘေးရန်ကင်းကြပါစေသာဝေတတလုံးလုံးကုန်သောသတ္တဝါအပေါင်းတို့သည်ဒုက္ခိတတံချမ်းသာသောကိုယ်စိတ်ရှိကြကုန်သည်ဘောတုစင်သက်မတွေ့ဖြစ်ကြပါစေကုန်တည်း ကိုမေတ္တာပွားဖို့ဖြစ်ပြီးခွာလာအောင်ပြင်ပြပါရဆိုကြ